တရားထိုင်တဲ့အခါထိုင်တဲ့အနေထားကိုမြတ်စွာဘုရားကတုတ်တော်တော်များများမှာထိုင်ပုံလေးတွေကိုပေးထားတာရှိပါတယ်။ဈဉ္ဉံလျှောက်ထိုင်တဲ့ပတ်သက်လို့တော့မရှိပါဘူး။ဒါပေမဲ့အထာဂတာမှာတော့ပြတယ်။ထိုင်တာနဲ့ပတ်သက်လို့ကတော့မြတ်စွာဘုရားကပါဠိတော်တွေမှာထည့်ပြီးတော့ပါဠိတော်ဆိုတာမူရင်းဟောတဲ့နေရာပြောတာထည့်ပြီးတော့မှ ဘယ်ပုံပန်နိထိုင်ရမလဲဆိုတဲ့ထံပုံထိုင်နည်းလေးကိုပြောပါတယ်နိတိရတိပန်လကံအဘုဇိတ်တဝါတဲ့ဒါလေးနဲ့စထားပါတယ်နိတိရတိဆိုတာထိုင်တယ်ပန်လကဆိုတာဖွဲ့ခွဲတဲ့သဘောမျိုးလေးပြောတာနော်ခက်ခွေခွေပေါ့ပန်လကအဘုဇိတ်တဝါပလင်ခွေ၍လို့ဒီလိုမြန်မာပြန်ပါတယ်ဒါတော့ပလင်ခွေတဲ့အခါမှာကတော့ ဟိုခွေပုံခွေနည်းလေးတွေတော့နည်းနည်းလေးတော့ကွဲတာပေါ့လေအဓိကကတော့ဖိုကနောက်ဆိုင်၃တောင်ကျွန်းကိုပြောတာပါခန္ဓာကိုယ်အပေါ်ပိုင်းကမတ်ပြီးတော့ခန္ဓာကိုယ်အောက်ပိုင်းကခွေထားရတယ်အဲ့ဒါတော့ခန္ဓာကိုယ်ကိုနှစ်ပိုင်းကြည့်ရင်အထက်ပိုင်းဒီဖြောင်းပြောင်းထားပါလို့ဆိုလိုတယ်ဥဇုံကာယံပဏိဒါယအထက်ပိုင်းခန္ဓာကိုယ်ကိုတော့ဖြောင်းပြောင်းထားပါတဲ့ဒါတော့အထက်ပိုင်းခန္ဓာကိုယ်ကိုဖြောင်းပြောင်းထားဆိုတာကလည်းပဲအရန်ကြီးရင်ပတ်ကြီးတွေကော့ပြီးတော့ဖြောင်းကြမလို့ပါဘူးကိုယ်ခန္ဓာကိုယ်ရဲ့ ဒီခေါင်းနဲ့နော်ခန္ဓာကိုယ်ချက်တို့ဘာလို့နေရာကိုကြည့်လိုက်ရင်ဒီဖြောင်းဖြောင်းတန်တန်လေးနေတာကိုဆိုလိုပါတယ်။အရန်ကြီးကော့တင်းနေအောင်မလုပ်ပါဘူး။ထိုင်တဲ့ခါမှာခန္ဓာကိုယ်ရဲ့ relax ဖြစ်ဖို့လည်းအရေးကြီးပါတယ်။အဲ့တော့အသက်ရှူတဲ့အခါမှာအသက်ရှူလမ်းကြောင်းဟာဖြောင်းဖြောင်းတန်တန်လေးဖြစ်နေရအောင်လို့ခန္ဓာကိုယ်ကိုဖြောင်းဖြောင်းထားတဲ့။ခေါင်းကိုလည်းဖြောင်းဖြောင်းထားတဲ့။ရှေ့ကိုလည်းမငိုက်ပါစေနဲ့တဲ့။ရင်ဘက်ကနေအထက်ပိုင်းကရင်ဘက်ကနေခေါင်းကိုခက်ကွေးကွေးမဖြစ်ပါစေနဲ့လို့ဆိုလိုတယ် ဖြစ်ခဲ့ရင်ဘာဖြစ်သလဲဆိုတော့တဖြည်းဖြည်းနဲ့အသက်ရှူရတာမကောင်းဘူးထောက်လာပါတယ်အာနာပါနာလို့ရှူရင်လည်းမကောင်းဘူးဖောင်းတဲ့ပိန်နဲ့ဆိုရင်လည်းမကောင်းဘူးဒါတော့ဖောင်းတဲ့ပိန်နဲ့ရှူတဲ့ပုဂ္ဂိုလ်ပြကဘိုက်ကိုမခွေပါစေနဲ့ဘိုက်ကခန္ဓာကိုယ်ရှုကိုကိုင်းလို့ဘိုက်ခွေသွားရင်ဘိုက်ဘိုက်ရဲ့အထူးသဖြင့်ဝါတဲ့လူတွေပိုသိတာလိမ့်မယ်ဘိုက်ပါအသက်ရှူတဲ့အခါနေရာမရှိတော့ဘိုက်ကြီးတွေဘိုက်ခေါက်ကြီးတွေနဲ့တင်းပြီးတော့နေရာကျက်နေတယ်ဆိုလိုတာဘိုက်ကလွတ်လွတ်လပ်လပ်ကလေးရွေးရှားခွင့်မရှိဘူး ဒါကြောင့်မလို့ခန္ဓာကိုယ်ကိုဖြောင်းလိုက်ရင်တော့ဘက်ရည်ကလည်းဆန့်သွားတယ်ဘက်ရည်ကဆန့်သွားတဲ့အတွက်ကြောင့်မလို့ဝမ်းဘက်ရည်ဆန့်တဲ့အတွက်ကြောင့်မလို့ရှေ့တိုးနောက်ဆုတ်ဖောင်းတဲ့ပိန်တဲ့ခါမှာအသက်ရှူတာကိုမှတ်ရတာလွယ်ကူပါတယ်နော်ရင်ပတ်နာကခက်ကွေးကွေးဖြစ်နေလို့ရှိရင်အဲသူအသက်ရှူတဲ့ခါမှာမဖြောင်းတဲ့အတွက်ကြောင့်မလို့အာနာပါနမှန်လည်းအဆင်မပြေဘူးဒါကြောင့်မလို့ထိုင်တဲ့အခါမှာအထက်ပန်းခန္ဓာကိုယ်ကဖြောင်းမြောက်ထားလို့ဒါကြောင့်ပြောရခြင်းဖြစ်ပါတယ် အောက်ပိုင်းခန္ဓာကိုခွေတယ်ဆိုတာကဝမ်းဝမ်းခွေတာမဟုတ်ပါဘူးလူတို့ရဲ့ထုံးစံအရာ3000ဂျွန်းဖြစ်ပါတယ်ဒါတော့3000ဂျွန်းဆိုတော့သူ့ရဲ့3000ဂျွန်းအနေထားသည်အထက်ပိုင်းခန္ဓာကိုယ်ကို balance ဖြစ်အောင်ထိမ့်ပြီးသားဖြစ်ပါတယ်အဲ့ဒီတော့ခြေထောက်ကနှမျိုးထားကြတယ်ပေါ့နော်လွယ်လွယ်ပြောရရင်တော့ full lotus position ဆိုတာခြေဘွားနှစ်ဖက်ကိုအထက်ကိုပက်လက်လှန်ပြီးတော့တစ်ခုပေါ်တစ်ခုချိတ်ပြီးတော့မှအပေါ်ကို နော်ဒီလိုချိတ်ထားတာမျိုးကိုဒါ full lotus position လို့သုံးတယ်နော်အဲအခုတချို့ကြတာမဟုတ်ဘူးသူကနော်ခြေထောက်တစ်ဖက်နဲ့အဲတစ်ဖက်နဲ့တစ်ဖက်ကိုအထက်နဲ့အောက်အထက်အောက်ကလေးတင်လိုက်တယ်နော်ဒီလိုတင်တယ်လို့ဒါတင်လိုက်တော့ဒါကတော့ half lotus position လို့ခေါ်တယ်နော်ခြေထောက်တစ်ဖက်ကတော့အခြားတစ်ဖက်ပေါ်မှာဒီလိုလေးတင်လိုက်တယ်ခြေစလုံးတစ်ခုပေါ်မှာတစ်ခုတင်လိုက်တယ်အဲ့လိုလဲထိုင်ကြတယ်တချို့ကြတာမို့မြန်မာတိုင်းကြတော့နော် ညာဘဲဘဲခြေတလုံးပေါ်မှာဘဲဘဲရဲ့ခြေထောက်ပေါ်မှာညာဘဲခြေထောက်ကလေးတင်လိုက်တယ်ဒါမြန်မာနိုင်ငံကလူတွေတော့ရိုးရိုးထိုင်တဲ့ခါတင်းမလေးခွန်ပြီးပေါ့သို့တော်လည်းပဲဒီချမ်းမြေဆရာတော်တို့လိုကျန်ဒီချမ်းတဲ့ဆရာတော်များအတူတူပါပဲเนาะမာစီမာတရားပြတဲ့ဆရာတော်များကတော့ခြေထောက်တစ်ခုနဲ့တစ်ခုထပ်ထိုင်မဲ့စားရဲရှေ့နောက်ကလေးထားရင်ခပ်ပြပြလေးပေါ့ <clears throat> တင်မလင်ခွေလည်းနည်းနည်းပြေသွားတယ်ခြေထောက်နှစ်ဖက်ကိုအတင်းအာရမကိုယ့်ဘက်ကိုဆွဲသွင်းပြီးထိုင်တာတဲ့ခြေထောက်တစ်ဖက်ကရှေ့ကတစ်ဖက်ကနောက်ကဘယ်ဘက်ကအပြင်ဘက်ကညာဘက်ကအတွင်းဘက်ကဒီလိုလေးထားလိုက်တယ်ထားလိုက်တော့တစ်ခုနဲ့တစ်ခုမထက်တော့သူကတစ်ဖက်ကနေအခြားတစ်ဖက်ကိုဖိရင်သူကကျင်တယ်ပူတယ်တစ်ဖက်နဲ့တစ်ဖက်အဲ့လိုမတင်လိုက်လို့ရှိရင်သူ့ရဲ့ pressure အားမရှိတော့တဲ့အတွက်သူ့ဘာသာသူလွတ်လွတ်လပ်လပ်ကလေးဘယ်ဘက်ကတတ်တတ်ညာဘက်ကတတ်တတ်တီးတန့်စီလေးရှင်းနောက်ကလေးထားလိုက်တော့နော်ထိုင်ရတဲ့သူကပိုတက်တာတယ်အဲ့ဒီလိုမျိုး ထိုင်တာလည်းရှိပါတယ်မြည်သူပင်ဆိုစီတော့မိမိကဘယ် position နဲ့တင့်တော်တယ်လဲဘယ်အနေထားမျိုးကိုယူပြီးထိုင်ရင် ကိုယ့်အတွက်ကောင်းတယ်လဲလို့ရွေးချယ်ပါเนาะဒါကဒီမိမိနဲ့ကြာရှည်မိမိကကြာရှည်ထိုင်နိုင်မဲ့အနေထားမျိုးကိုယူပြီးတော့ထိုင်ပါအဲမိမတိုင်းထိုင်နောက်ခြေောက်ကလေးတစ်ဖက်ကိုရှေ့မှာထားတစ်ဖက်ကလေးကိုနောက်ကိုပြစ်ပြီးတော့အဲမိမတိုင်းခေါ်တာပေါ့လေเนาะဖာချီကျိုးလို့လည်းခေါ်တာအဲ့ဒါမျိုးလေးထိုင်လို့လည်းရပါတယ်เนาะ တချို့ကြတော့ဂျပန်တိုင်းလို့ခေါ်တယ်ခုံလေးကိုအောက်ကဖဲအောက်ကခုပြီးတော့ခုံလေးကနည်းနည်းမြင့်တယ်နော်အဲ့ဒါအဲ့ဒီခုံလေးအောက်ကို6ချောင်း2ချောင်းပြက်သွင်းပြီးတော့သူကနော်အဲ့လိုလိုထိုင်တယ်ခုံကသူက6ရှက်လက်မှာပါနေလောက်မြင့်တယ်အဲ့ဒါတော့အဲ့ဒီအောက်ကလေးကို6ချောင်း2ပြက်သွင်း6ချောင်း2ပြက်ကိုနောက်ပြက်ပြီးတော့မှသူကထိုင်တယ်သူကခုံလေးပါတဲ့အတွက်ကြောင့်ခါကသူ့ဘာသူလိုလိုလိုဆန့်ပြီးသားဖြစ်သွားတယ်ဆန့်သွားတယ်ဒါကတော့ဂျပန်တိုင်းနော်ဂျပန်နေ meditation လို့သူတို့ zen meditation လို့အဲ့ဒါလို့လုပ်ကြတယ် ဒါတော့တချို့ကတော့အဲ့ဒီနေရာကိုဟိုလေးလေးပေါ့လုံလုံလေးသူကဒီကုရှင်လေးခံတယ်အဓိကကတော့နော်ထိုင်ဟိုမိမိထိုင်တဲ့ခါမှာအောက်ကခန္ဓာကတော့ဟိုအရန်ပြော့ပြော့ကြီးဆိုမကောင်းခါနည်းနည်းမပြော့မမအဲ့ဒါလေးကို ထိုင်ရင်ခါလေးကမှတ်သွားလိမ့်မယ်နော်အောက်ကခင်းထိုင်တဲ့ဟာကတော့တင့်တော်သလိုလေးရွေ့ချင်ပေါ့နော်အဲ့ဒီတော့အဓိကကခန္ဓာကိုယ်အနေထားကအထက်ပိုင်းခန္ဓာကိုယ်ဖြောင်းပြောင်းထားပါ အဲတင်ပလက်ခွေထိုင်မှာလက်ရ position ကတော့ရိုးရာကတော့ဘယ်ဘက်လက်အောက်ကထားညာဘက်လက်အတက်ကတင်တချို့ကလည်းလက်မလေးနှစ်ခုထိတယ်တချို့ကလည်းမထိဘူးဒီလိုပဲထိတ်ဘေးလွယ်လေးပေါ့ထိတ်တိုက်မထားဘဲနဲ့ဘေးလွယ်လေးလက်ထားတယ်တချို့ကတော့အာထိတ်တိုက်လက်မနှစ်ခုကိုဒီလိုလေးတိုက်ပြီးတော့ထိတ်ချင်းတေ့ထားတာလည်းရှိတယ်စိတ်ထွက်ရင်သူကလက်မချင်းလေးနည်းနည်းပို့ဖိပြီးတော့မှအဲ့ဒါကိုထိတယ်ထိတယ်ဆိုတော့မှတ်တာလည်းရှိတယ်ဒါကတော့ကိုယ့်စိတ်ကိုထိန်းချုပ်လို့လွယ်အောင်လို့ထိခြင်းအနေနဲ့ အဲ့ကိုယူလိုက်တာပါအာယုသဘောမျိုးလေးပြောင်းယူလိုက်တာပါကိစ္စမရှိပါဘူးသူကလည်းသူလွတ်လပ်တယ်လို့ထားလို့ရပါတယ်လက်နှစ်ဘက်ကိုဒီလိုတင်ထားလို့လည်းရတယ်သို့မဟုတ်ရင်ဒီဘယ်ဘက်ညာဘက်ဒူးပေါ်မှာဒီလိုလေးမှောက်ထားလို့လည်းရတယ်ဒူးနှစ်ဘက်ပေါ်မှာတင်းပြီးတော့နော်ပက်လက်လှန်ထားခြင်းထားမှောက်ထားခြင်းထားဒါတော့လက်ရအနေထားကိုဘယ်လိုထားရမယ်လို့ကြံကမှာတိတိကျကျမရှိဘူးဒါတော့လက်ကတော့မိမိအဆင်ပြေသလို တင်ပလေခွေထဲမှာထားပြီးတော့လက်နှစ်ဖက်ထပ်ထားလို့လည်းရတယ်ဒူးလေးပေါ်မှာမှောက်ထားခြင်းထားသို့မဟုတ်လှန်ထားခြင်းထားဒီလိုလည်းရပါတယ်ဒါကတော့အများထားတဲ့ position ပေါ့နော်အဲ့တော့ခန္ဓာကိုယ်အနေထားနဲ့ပတ်သက်လို့အဲ့ဒါလောက်ဆိုလို့ရှိရင်ဒါတရားထိုင်တဲ့ပုံကိုယ်တွေပြည့်စုံတယ်လို့ပြောရမှာပါအဲ့ဒီလိုမျိုးခန္ဓာကိုယ်ကိုမိမိကတင့်တော်တဲ့အနေထားမျိုးနဲ့เนาะတင်းတင်းကြပ်ကြပ်ကြီးမဖြစ်အောင် နော်ဒီကိုမာဝက်ထားတဲ့အဝက်စားလို့ချောင်းချောင်းချီချီတက်တက်သားသားလေးထင်လို့ရအောင်ချောင်းချီတဲ့အဝက်မျိုးပေါ့ပေါ့လေးတွေဝက်ထားပို့ကောင်းတယ်နော်အဲ့ဒါတော့အသက်ရှူရတယ်လည်းကောင်းတယ်ဗိုက်ကြီးတွေလည်းတင်းကျပ်ပြီးတော့မနေတော့ဘူးနော်ဒါတော့ပေါ့ပေါ့ပါပါနော်ဟိုဘာခေါ်လဲဒီဒီဟိုရင်ပေါ့ဒီညဘက်ဝက်တဲ့အင်ကြီးမျိုးလို့ခပ်ပေါ့ပေါ့ပွားပွားလေးတွေကပို့ပြီးတော့တောင်တင့်တော်သေးတယ်နော်ဒါကြောင့်ခန္ဓာကိုယ်မှာတင်းကျပ်ပြီးတော့နေတဲ့နေရာမျိုးမဖြစ်ဘဲနဲ့နေတဲ့အခါမှာလည်း relax ဖြစ်ရမယ် နော်ပေါ်ပေါ်ဘာဘာလေးရှိရမယ်တင်တာချက်ဒါတွေတောင်းတာတွေမရှိစေရဘူးအေးအဲ့ဒါလိုပြီးမှမိမိရဲ့မူလကမ္မထာယူမဲ့အရှုကအာယုံယူမဲ့ဖောင်းတဲ့ဘိန်းတဲ့ဆိုတဲ့1ဘိတ်ကိုတော်လကောင်းနော်ဝင်လေထွက်လေဆိုတဲ့နှာသီးပါကိုတော်လကောင်းဒုတိမုတ်ရင်ဘတ်လိုနေရာမျိုးကလှုပ်ရှားနေတဲ့တွန်းကန်ပြီးတော့သွားတဲ့နေရာလေးကိုစိတ်ထားရတော်လကောင်းနော်ဒီသုံးမျိုးမှာမိမိတင့်တော်တဲ့နေရာလေးဘယ်နေရာလေးကဖမ်းရင်ရှုရင်ဝါယောဒရဲ့တွန်းကန်တောင်တဲ့လှုပ်ရှားမှုသဘောထင်ရှားတယ်လေ ထင်ရှားတဲ့နေရာကိုအတွက်တင့်တော်တဲ့နေရာကနေစောင်းပြီးတော့ဖမ်းရပါတယ်နော်အဲ့ဒီလိုဖမ်းတဲ့ခါမှာပထမပိုင်းစောစောကပြောသလိုမိမိဖမ်းတဲ့နေရာရဲ့နှာခေါင်းဆွဲနှာခေါင်းဘုံတရံရင်ဘတ်ဆွဲလဲရင်ဘတ်ဘုံတရံဘိုက်ဆွဲလဲဘက်ဘုံတရံကပေါ်မှာပါပဲသို့တော်မိမိကပေါ်ပင်ပေါ်ညာတော်လည်းပဲအဓိကအရာကြီးကိုဒီပညာရုပ်ကြီးရှိနေတဲ့နေရာကိုအဓိကမထားပဲနဲ့တွန်းကန်မှုလှုပ်ရှားမှုတက်ကြွလာမှုရော့ကျသွားမှုဆိုတဲ့အတွင်းထဲမှာဝါယောဒရဲ့ သဘောတဘာဝလေးရှိတယ်အဲ့ဒါကိုတတ်နေသမျှစိတ်ကလေးကတင်ပြရပါတယ်အဲ့ဒီအတွင်းထဲမှာတွန်းကန်လှုပ်ရှားတောင်းတင်းတဲ့သဘောကဝါယောပရမအစစ်ပါထိုဝါယောပရမအစစ်ကြောင့်မလို့အဲဒီမိမိရဲ့ခန္ဓာကိုယ်မှာရှိနေတဲ့အစိတ်ပိုင်းနဲ့တက်ကြွတာဖောင်းလာပိန်းတာမောက်လာတာရော့ကျသွားတာเนาะတွန်းတိုက်ပြီးတော့ဝင်လာတာဒီနေရာတွေကတော့ဒါကတော့ပြဉ္ညာယုတ်ကြီးတွေပါဒီနေရာဒီနေရာတွေကိုကအဓိကထားရှုဖို့မဟုတ်ဘူးပထမပိုင်းလေးမှာ ပရမတ်ရဲ့ဝါရောသဘောကိုမမြင်သေးတဲ့အတွက်သူ့ရဲ့အကူအညီကိုယူရတဲ့သဘောသာဖြစ်ပါတယ်။အေးစိတ်ကတော့ရှုကလေးကတဲလို့သူ့ကိုတတ်နေစောစောကတဲလို့အာယုံသိများများမပေးပါနဲ့။ခွာနေသည်များခွာထားပါ။နော်အသက်ရှူတဲ့ခါမျိုးမှာဝမ်ဘိုက်ရှူတဲ့ပုံကောများကဝမ်ဘိုက်ကလေးကတဖြည်းဖြည်းတဖြည်းဖြည်းနဲ့တရိပ်ရိပ်နဲ့တင်းတင်းတင်းတင်းဖောင်းဖောင်းဖောင်းဖောင်းသွားတယ်။တရိပ်ရိပ်ရွေ့သွားတဲ့သဘောရဲ့တရိပ်ရိပ်တင်းသွားတဲ့သဘောလေးကဝါရောပရမတ်သဘောအရှိသဘောနော် ပြန်ပြီးတော့ယော့သွားလို့ရှင်လဲယော့ယော့ယော့ယော့ယော့ပျော့ပျော့ပျော့ပျော့သွားတာလဲဝါယောပရမတ်သဘောအဲ့လိုတရိပ်ရိပ်နဲ့တင်းသွားယော့သွားတဲ့သဘောလေးဟာဒါဝါယောရဲ့ပရမတ်သဘောအဲ့ဒီသဘောအတိုင်းပဲအပေါ်ကနေမြင်တွေ့ကြင်လို့ရတဲ့ one byte ကလည်းပဲမိမိကပထမပိုင်းမှာနော်ပရမတ်ကိုမမြင်တော့ဒီ one byte ကိုပဲမြင်လိုက်အောင်ပဲပထမပိုင်းတော့တွဲရှိလို့ရပါတယ်သို့တော်လည်းမိမိကတတ်နိုင်ရင်သူ့ကိုခွာလို့ရသမျှခွာပြီးတော့ဝါယောကိုဝါယောတရဲ့ပရမတ် တွန်းကန်တောင်းတင်းလှုပ်ရှားမှုကိုအဓိကဦးစားပေးစိုက်ထားပြီပါအဲ့ဒါလို့မှတ်တဲ့အခါမှာမိမိကဒီစိတ်ကိုပထမပိုင်းကပို့တဲ့အခါမှာမရလို့ရှိရင်စိတ်ကအထုတ်နေကြမို့လို့ရှိရင်စိတ်က ပို့လို့ကိုမရဘူးမိမိရဲ့ဒီမူလကမ္မထန်တရားကို မရလို့ရှိရင် one back လေးပေါ်မှာ leg လေးတင်ပြီးတော့နော် one back လေး leg လေးတင်ပြီးအဲ့လိုထားရတယ်ထားတော့ဒါ leg လေးတင်ထားတဲ့အတွက်ကြောင့်လက်ကလက်ကကတ်ထားတော့ထိတွေ့မှုဖတ်တာကရှိတယ်ဒီဖတ်တာနဲ့ဆိုတော့ one back ရေပေါ်မှာ leg လေးကတ်ထားလို့ရှိရင်ဖောင်းလာတဲ့ခါမှာသူ့ရဲ့လက်ကနေထိတိမှုကနေတဆင့်ကာယဝิญဉ်စိတ်ကနေတဆင့်ပို့ပြီးတော့မှသူကထင်ရှားတာအဲ့ဒါလိုလေးလက်ကလေးခဏခက်တာတာလေးတင်ပြီးတော့ရှုရင်လည်းရပါတယ် limit 7 minutes 15 minutes လောက်ထားလိုက်ရင် तू ကအဲနည်းနည်းဖောင်းတာထင်ရှားသွားလက်ကလေးပြန်ချထားလို့ရတယ် ဒါကြောင့်စိတ်ပို့လို့မရဘူးဒီပြီးတော့စိတ်တရားဘလို့မှမကပ်ဘူးဆိုတော့ယောဂီများကလက်ကလေးတင်ပြီးတော့မှထားပါတယ်နာသီဝရှိတဲ့ပုဂ္ဂိုလ်များလည်းပဲဒီလိုပဲပို့လို့မရတာဘူးနော်အစာပိုင်းစကားစားဆိုရင်မရလို့ရှိရင်နာနှာခေါင်းဝါလက်မှာလက်ကလေးခဏနော်ကန့်လန့်ပြက်ကလေးထားရတယ်နှာခေါင်းရဲ့ရှိတဲ့လက်ကလေးတို့လည်းကန့်လန့်ပြက်ထားလိုက်ကန့်လန့်ပြက်ထားလို့ရှိရင်အဲဒီတွန်းပြီးတော့ဝင်သွားတာအဲအထူးသဖြင့်ထွက်လာတဲ့လေပိုသိတာတယ်နော် ထွက်လာတဲ့လေပိုးသီးတွေအဲ့ဒီတွန်းလာပြီးတော့ထွတ်ထွတ်ပြီးတော့ကန်ကန်သွားတဲ့သဘောလေးကိုစိတ်ဆိုင်ပြီးတော့မှနော်တွန်းကန်မှုသဘောလေးကိုအာယုံရအောင်ယူပြီးတော့မှတ်ရတယ်အဲ့ဒီလိုမှတ်ရင်ကနေနာသီးဝမှာတွန်းကန်ပြီးတော့ဝင်သွားတာနော်ထွက်လာတာအာယုံရပြီဆိုတော့အဲ့ဒီတွန်းကန်လှုပ်ရှားတဲ့သဘောလေးကိုအဓိကထားပြီးတော့ဒါလေးကိုပဲနော်ဖောင်းတယ်ပိန်းတယ်ဝင်တယ်ထွက်တယ်လို့ဒီလိုမှတ်ရပါတယ်အဓိကထားမှာကတော့ဒီနှာခေါင်းဘဝကြီး နော်ရင်ဘတ်ကြီးဘိုက်ကြီးမဟုတ်ပါဘူးပထမပိုင်းကမရသေးလို့အခုအညီယူတယ်လို့မှတ်ပါဒါပညာကြီးဖြစ်တယ်လို့အဲ့ဒီရဲ့ဝါယောပရမရဲ့တွန်းကန်လှုပ်ရှားရွေ့ရှားမှုကြောင့်ဖြစ်နေတဲ့သဘောကအဓိကပရမကိုထားရမယ်ဒါတော့အဲပညာကိုကတော့စောစောကတည်းလို့တတ်နိုင်ရင်ခွာနိုင်သမျှခွာပြီးတော့ရှုပါဝမ်ဘိတ်ဆိုလို့ရှိရင်လည်းဝမ်ဘိတ်ပုံသဏ္ဍာန်ကြီးကိုမြင်အောင်တမင်မပေးမရှုပါနဲ့အဲတရရဲ့နဲ့တက်တက်တက်တက်ပြီးတော့မှဖောင်းတက်လာတာတရရဲ့အဲရော့ရော့ရော့ရော့ပြော့ကျသွားတဲ့သဘော အဲ့ဒါလေးတွေကိုအဓိကရအောင်ဖမ်းယူပါပြီးတော့တကယ်လို့မိမိကလက်ကလေးတင်ပါလေးမရရင်လည်းပဲစိတ်အဆိုးလေးနဲ့ဖောင်းပြီးတော့တက်သွားတဲ့ခါလေးမှာနော်လက်ကလေးကခံစားလို့ရတာကိုဖောင်းလာတဲ့ခါကြလို့ရှိရင်အဲ့ဒါလက်ကလေးတက်ပြင်းပြင်းနဲ့တက်သွားလို့ရှိရင်လည်းပဲနော်အဲ့ဒီဒီပါဇက်ကလေးစိတ်ကအဆိုးလေးနဲ့နော်လက်ကလေးကအပေါ်ကိုကြွသွားတဲ့အချိန်ခါနဲ့စိတ်ကလေးကအမှတ်ကလေးနဲ့ဖောင်းတယ်ဘိန်းနဲ့ဒီလိုစိတ်အဆိုးလေးနဲ့လည်းရပါတယ် ပါဇက်ကဆိုတာမဟုတ်ဘူးစိတ်ကလေးကလိုက်ပေးတာပေါ့စိတ်ကဘာကြောင့်မလို့အဲ့ဒါလိုလိုက်ပေးရတယ်လဲဆိုတာကတော့တမာဒီအာမကောင်းခင်သေးခင်မှာ အကူယူတဲ့သဘောသာဖြစ်ပါတယ်နော်စိတ်ရဲ့အကူယူတဲ့သဘောသာဖြစ်ပါတယ်ဒါတော့မှတ်တဲ့ယောဂီကစိတ်ထဲကဆိုနေတဲ့အဲဖောင်းတာနဲ့စိတ်နဲ့ကြိုက်တာလေးကိုသွားပြီးတော့ဟောသဘောကျပြီးတော့မှငါရပြီလို့မထင်ပါနဲ့နော်စိတ်စိတ်ထက်ကဆိုတာပါနေသေးတယ်ဆိုရင်ဒါကနော်စိတ်ထက်ကပါမှရတယ်ဆိုလို့ရှိရင် တကယ်ပရမတ်တောင့်တင်းရွေ့ရှားတဲ့သဘောကိုမရောက်သေးလို့အခုလိုတာပါကလေးများလမ်းလျှောက်တယ်ဆိုတာအဲ့ဒါကိုကြည့်ပါလားနော်မလျှောက်တတ်သေးခင်ကအမေအမေလက်ကလေးကအကင်အကင်ပေးဖို့လိုတာလေထူပေးဖို့လိုတာသူ့ဘာသူလျှောက်တတ်ရင်အမေကသွားကန်တာတော့မကြိုက်တော့ဘူးသူ့ဘာသူလျှောက်မယ်ဖြစ်သွားပြီဒီတိုင်းပါပဲနော်အဲတမာရီအမကောင်းသေးခင်ကတော့စိတ်အဆိုလေးနဲ့ဖောင်းတယ်ဘိန်းနဲ့ဝင်းနဲ့ထွက်တယ်လို့ထည့်ပြရတာပါ အေးတကယ်တမ်းရသွားပြီဆိုရင်ဒါဖောင်းတဲ့ပိန်နဲ့လည်းမလိုတော့ဘူးထွက်တယ်ဒီဝင်နဲ့ထွက်တယ်ဆိုတဲ့စိတ်ဆိုလည်းမလိုတော့ဘူးသူ့ဟာသူဝင်တဲ့ခါမှာဝင်ပြီးတော့တွန်းတိုက်သွားတဲ့သဘောလေးရယ်နော်ဖောင်းတဖြည်းဖြည်းနဲ့တင်းတင်းတင်းတင်းပြီးတော့ရေးရေးနဲ့တက်သွားတဲ့သဘောလေးကိုတီးပြီးတော့နေပြီဆိုရင်ဒါနောက်ဆုံးအဲဒါနောက်အဆင့်ရောက်သွားပြီလို့ခေါ်ရတယ်အဲ့ဒီကြတော့ဖောင်းတယ်လို့လည်းမဆိုကြမလို့ပိန်တယ်လို့လည်းဆိုကြမလို့သူ့တဘာဝကတဲနေတဲ့ပရမတ်သဘောလေးကိုမိပြီးတော့မှဆုံးသွားမယ် ရော့ကျသွားတာပရမတ်သဘောဝါရောပရမတ်သဘောလေးကိုတိပြီးတော့မှဆုံးသွားမယ်ဒါကဖောင်းတဲ့ပိန်နဲ့ဖောင်းတဲ့ပိန်နဲ့ကစကလုံးပြင်းညက်ကြီးဖြစ်နေတယ်ဒါကြောင့်စကလုံးခံနေမှာစိုးတယ်အဲဘိုက်ဆိုတဲ့ပုံသဏ္ဍာန်ပြင်းညက်ကြီးလည်းမခံစေခြင်းလို့တော့စောစောတည်းခွာခိုင်းထားတာပါနော်ဒါကတွဲကြည့်တာကမရသေးသောပုဂ္ဂိုလ်များအကူရဖို့စိတ်ကလေးဆိုတဲ့ဖောင်းတဲ့ပိန်နဲ့ထွတ်တဲ့ဝင်နဲ့ဆိုတာကလည်းပဲ စိတ်ကဟိုပြည့်ဒီပြည့်ပြည့်တတ်တော့ပြည့်တတ်တဲ့စိတ်ကိုနည်းနည်းလေးဆွဲပြီးတော့ဒီဘက်ကိုတွန်းတဲ့အနေနဲ့စိတ်ဆိုလေးနဲ့ဖောင်းတယ်ပိန်တယ်ဝင်တယ်ထွက်တယ်လို့စိတ်ဆိုလေးထဲ့တာစကလုံးတည်ပြင်ပညာဖြစ်နေတဲ့အတွက်အဲ့ဒီစကလုံးမှာသွားတင်နေလို့ရှိရင်အဲ့ဒါစကလုံးပညာတင်ခံသွားရောဒါကြောင့်မလို့စိတ်တမာရီတည်ကြည့်ရင်အဲ့စကလုံးကိုလည်းဖြုတ်ပလိုက်ပါဖြုတ်ပြီးတော့လေလေးကတင်းတင်းတင်းတင်းနဲ့ဝင်သွားမယ်နော်ဒါကိုယ့်ရဲ့မျက်နှာတိုင်းလေးပဲရှုယုံမယ်ဖောင်းတယ်ဒါနော်ဒါဖောင်းနေဆိုတဲ့စကလုံးတည်ပြင်ပညာပဲ တကယ်ပရမတ်မှာဘာမှဖောင်းတာလည်းဖြစ်ပိတ်တာလည်းမရှိဘူးသူလှုပ်ရှားတတ်တဲ့သဘောရွေ့တဲ့သဘောကန်တဲ့သဘောဒါလေးပဲရှိတာတကယ်ပရမတ်မှာနာမည်ကိုမရှိတာဒါတော့ညတိကြမှာညဘောကြမှာရှင်းပေးမယ်နော်အဲဒါကြောင့်လို့မိမိတို့ကစောစောတယ်လို့တတ်နိုင်ရင်သကလုံးပညာပုံသဏ္ဍာန်ပညာကိုခွာပြီးတော့မှရှုပါမရရင်တော့အကူကြီးယူပါနော်နည်းနည်းလေးပုံသဏ္ဍာန်ပညာကိုအာရုံယူပြီးတော့မှသွားရတာလည်းရှိပါတယ်သကလုံးအစိုးလေးနဲ့နော်စိတ်အစိုးလေးနဲ့လက်ရတာလည်းရှိပါတယ် နော်ကလေးပေါ်မှာလက်ကလေးတင်တာနှာသီးဝါလေးမှာလက်ကလေးတင်ပေးတာဒါအစာဘက်မှာရှိပါတယ်ကလေးများလမ်းလျှောက်သင်္ကန်းစားလို့ဖြစ်လို့နော်တရက်နှစ်ရက်လိုတတ်ပါတယ်ဒါတော့အဲ့ဒီလိုမျိုးယောဂီအသက်များပါခဲ့ရင်ဝမ်ဘက်ကလေးကိုလက်ကလေးတင်တာနာတိဝလေးမှာလက်ကလေးခဏတစ်ဖြုတ်ထားကြည့်တာလုံးပြီးတော့မှထူထောင်ယူပါတဖြည်းဖြည်းစရပါတယ်ဆယ်အားငယ်စရာမလိုဘူးမဖြစ်ဘူးလို့လည်းသွားမတွေးနဲ့နော်စထန်ကလေးကဦးဇင်းတို့တန်လေခတ်တော့မှရှိပါတယ်စေတုဘာရဝါရဆိုတာကကုသိုလ်တရားဆိုတာတကယ်လုပ်တဲ့အချင်းကိုမပြောနဲ့ နော်လုံမယ်ရယ်လို့စပြီးတော့ငါဒီတရားစခန်းလုံမယ်ထိုင်မယ်လို့စိတ်ဆုံးဖြတ်ကြရတယ်လို့ကုသိုလ်ကစခဲ့ပြီးပြီ ကုသိုလ်ကစခဲ့ပြီးပြီကျန်တာတွေကအထက်ကအမျက်တည်းကြီးပဲဒါကြောင့်မလို့မိမိကမဖြစ်ဘူးဒီပါတယ်သွားစဉ်းစားမနေနဲ့ဒါယောဂီယောဂီရဲ့အလောက်ကအော်ငါအလောက်ကတခုတည်းပဲရှိတယ်ပိဿုပန်တဲ့တဲ့အာယုံလေးမှာထင်ရှားတာလေးကိုမိအောင်ဖမ်းဖို့ပဲဒါမှတပါးတခြားဘာမှမစဉ်းစားနဲ့အဲ့ဒါလေးကိုဒါတကောက်ကောက်လိုက်ပြီးတော့မှလှုပ်ပြီးဆိုရင် ယောဂီကဒါနော်ကြီးပွားဖို့လမ်းကိုရောက်လာတယ်ဘာမှအောင်မြင်တာတွေဘာဖြစ်တာတွေညာဖြစ်တာတွေမစင်စားနဲ့ तू စိတ်က तू က तू အလုံးလုံးလာလိမ့်မယ် तू အလုံးလုံးတဲ့ဟာကိုဝယ်ရှုပ်လို့မရဘူးကိုကိုလှုပ်ချင်လို့လည်း तू လိုက်မလုပ်ပေးဘူးတဘာဝကတဘာဝအတိုင်းပဲအကောအပြောင်းကူးဖြစ်တယ် naturally changing လို့ခေါ်ပါတယ်နော် naturally changing ဆိုတာရင့်ကျက်မှဖြစ်ပါတယ်မချူအဖြစ်မှ change တာနော်ဒါတော့တရစ်ပင်ရဲ့တရတိမှဲ့တာလေးကိုကြည့်ပါလားလို့တဖြည်းဖြည်းနဲ့အဖူးလေးကနေတဘာဝပြောင်းခဲ့ရတာ ပြောင်းတော့အကင်းလေးကနေတဖြည်းဖြည်းနဲ့အယောင်လေးတွေပြောင်းနော်ရင့်လာတယ်တဖြည်းဖြည်းနဲ့နော်ဝါလာတယ်ပြီးမှတဖြည်းမှဲ့လာတာဒါတော့သူ့အရွယ်နဲ့သူ့ဟာတဲ့သူတဘာဝလျောက်ချိန်တယ်လို့ပဲအလုံးမှလည်းပဲအချိန်ရောက်ရင်သူ့ဘာသာသူပြောင်းလာလိမ့်မယ်မိမိကကြိုပြောင်းလို့လည်းမရဘူးနော်ဒါတော့မိမိကလမ်းကြောင်းမှန်မှန်ပါဖို့လမ်းကြောင်းကများများမရှိပါဘူးအလောက်ကများများမရှိပါဘူးပစ္စုပန်တဲ့တဲ့အာယုံလေးပေါ်မှာစိတ်ထားပါအာယုံနှစ်မျိုးရှိပါတယ်တစ်ခုက နော်မူလကမ္မထံ primary object ပါ ဝမ်ပိုက်ဖောင်းတာပိန်တာသလကောင်နာသီဝဝင်လေထွက်လေသလကောင်ဒါလေးတစ်ခုခုကိုအဆင်ပြေတာထားပါဒုတိယကတော့ဝေဒနာပေါ်လာတဲ့အခါမှာပေါ်လာတဲ့ဝေဒနာကိုမိမိမြင်နဲ့တွေ့တဲ့ခံစားတဲ့ဒိလိမှတ်ပါနော်ရသေးရရှိကိုစိတ်ကတခါရမေးပြီးတော့မှတ်သွားပါမရတဲ့အခါမျိုးတိတ်များပြီဆိုလို့ရှိရင်လည်းအမှတ်ကလေးနဲ့ပြောင်းလို့ကပြောင်းလို့ရပါတယ်စိတ်ထွက်တာစိတ်ပြေးတာပေါ်လာလို့ရှိရင်လည်းပြေးတဲ့ ဖောင်းနာပိန်နာဝင်နာထွက်တာလေးကိုခဏထားပြေးတဲ့စိတ်ကလေးကိုအာယုံပြုပြေးစိတ်ထွက်စိတ်ကလေးတတ်တတ်ကိုယူပါနော်ပြေးစိတ်ထွက်စိတ်ထဲမှာစဉ်းစားနေတဲ့အကြောင်းအရာတွေဘာတွေညာတွေကိုသွားပြီးတော့ထပ်ပြီးတော့မစဉ်းစားပါနဲ့အဲ့ဒါတွေကအမိုက်တွေပြစ်ပလဲရမယ်ဟာတွေဒါကြောင့်မလို့ငါကငါတာဝန်ကထွက်တဲ့ပြေးတဲ့စိတ်ကလေးကိုဖမ်းဖို့ပဲဒါပဲရဲစခန်းအလောက်ကဒါဖမ်းပေးဖို့ပဲဟုတ်တယ်မဟုတ်လားဒါတော့တတိလောက်ကဒါလေးကိုဖမ်း နော်မိအောင်ဖမ်းဖမ်းပြီးလို့ရှိရင်ဟုတ်ပြီထွက်တယ်ထွက်တာလေးကိုထွက်တဲ့တိုင်းလေးပဲနော်တတ်တတ်ကလေးမိအောင်ရှူတယ်ထွက်တယ်ထွက်တယ်ပြေးတယ်ပြေးတယ်ဒီလိုလေးစက်ကမှတ်တဖြည်းဖြည်းနဲ့ပြေးစစ်ထွက်စစ်ကလေးကမေ့ပြောက်သွားပြီဆိုရင်တော့မူလကမ္မထံကိုဖောင်းပိန်သလောက်ကောင်းထွက်လေဝင်လေသလောက်ကောင်းပြန်လာပါဒါတော့နော်မိမိမှာအဲ့ဒီထိုင်နေတဲ့အချိန်ခါမျိုးမှာမူလကမ္မထံနဲ့နေတယ်နော်ဝေဒနာပေါ်ရင်ဝေဒနာကိုမှတ်နော်ဆုံးသွားပြောက်သွားပြီဆိုလို့ရှိရင်မူလကမ္မထံပြန်လာမယ် ထွက်စိတ်ပြေးစိတ်တွေလာမယ်ထွက်စိတ်ပြေးစိတ်တွေပေါ်လို့ရှိရင်ထိုထွက်စိတ်ပြေးစိတ်တွေးစိတ်တွေကိုထွက်စိတ်ပြေးစိတ်နော်တွေးစိတ်တွေတတ်တတ်ကလေးပဲမှတ်ပါပျောက်သွားလို့ရှိရင်မူလကမ္မထံကိုလာပါနော်ဒါတော့တတိပဋ္ဌာန်မှာဒါကာယ ानु ပဒနာပဲဝေဒနာ ानु ပဒနာပဲလို့ဒါဒီသွားမတွေးပါနဲ့တွေးစရာမလိုဘူးဒါစာသင်တဲ့နေရာမှာလောက်တာဝိပဿနာလောက်တာတခုတည်းပဲပစ္စုပန်တဲ့တဲ့အာယုလေးမှာစိတ်ကလေးနေ နော်အဲ့ဒါလေးကိုလိုက်ပြီးတော့ရှုနော်အဲ့ဒီဟာတွေတွေးစိတ်တွေဖြစ်ထွက်စိတ်တွေဝေဒနာတွေမရှိဘူးဆိုရင်မူလကမ္မဋ္ဌာန်းဖောင်းတဲ့ပိန်လေးနဲ့တော့လကောင်းထွက်လေဝေလေလေးနဲ့တော့လကောင်းအဲ့ဒါလေးနဲ့ရှုနေပါဒါတော့မိမိကအဲ့ဒီမှာစိတ်ကလေးပြင်းလာလို့လေးလာပြီဆိုရင်လေးတဲ့စိတ်ပြင်းတဲ့စိတ်နော်ထိနာမိတာလေးတွေလည်းမှတ်ဖို့လိုပါလိမ့်မယ်ဒါလေးတွေတော့မမေ့ပါနဲ့ဒါတော့ခါလေးတွေနည်းနည်းလေးတဖြည်းဖြည်းတဖြည်းဖြည်းနဲ့နော်15မိနစ်မိနစ်နဲ့10လောက်ဆိုရင်နည်းနည်းလေးကွေးလာလို့ရှိရင်တီးလို့ခါလေးဆိုင်ရင်ဖြည်းဖြည်းလေးဆန်တယ်ဆန်တယ်ဆန်တယ်လို့ ရင်ကောင်းလောက်ကစပြီးတော့ဒိုရီမိုခါကွေးနေတဲ့နောက်ကိုနည်းနည်းနောက်ပိုင်းကိုကွေးကောက်နေတဲ့ခါကိုဖြည်းဖြည်းလေးဆန်မှာအဘူဒါကလေးတွေဆန့်ပြီးတော့လဲတဖြည်းဖြည်းနဲ့တင်းပြီးတော့ခန္ဓာကိုတောင့်သွားလိမ့်မယ်အဲ့ဒီတင်းတောင်းပြီးတော့ခန္ဓာကိုပြန်မှတ်သွားတယ်လို့အာရုံယူပြီးတော့ဆန့်တယ်ဆန့်တယ်ဆန့်တယ်လို့မှတ်ပါတကယ်လို့ရင်ပန်းနားကအောက်ကိုကွေးခေါင်းကြီးငိုက်နေတယ်ဆိုရင်ခေါင်းခေါင်းကိုဖြည်းဖြည်းချင်းဆန့်ပါငါပြန်ဆန့်တယ်ဆန့်တယ်ဆန့်တယ်ဆန့်တယ် ရင်ဘက်ကနေအထက်ပိုင်းခန္ဓာကိုယ်ဖြောင်းသွားပြီဆိုရင်မိမိမှတ်နေကြတိုင်းပြန်မှတ်ပါအတွေးဝင်နေတဲ့အတွေးကိုဆက်မှတ်ပါအဲ့ဒီလိုမျိုးဇက်တက်ဇက်တက်ဇက်တက်နော်သူကဝိရိယလေးတိုးပြီးတော့မှတ်ပေးရပါတယ်နော်ဝိရိယလေးတိုးတိုးပြီးတော့မှတ်ရပါတယ်ဒါတော့ဝိရိယကနော်ဝိရိယများရင် တတိပေါ့နော်ဝိရိယကစိုက်သူကကာယိကဝိရိယခန္ဓာကိုယ်ဖြစ်အားစိုက်ခြင်းကာယိကဝိရိယဆိုတာခန္ဓာကိုယ်ကိုဖြောင်းအောင်ထားတာခန္ဓာကိုယ်ကိုဒါကာယိကဝိရိယလို့ခေါ်ပါတယ် physical physical effort ပေါ့နော်စိတ်ကမလွတ်အောင်လို့ primary object မှာပဲနေနေ secondary object မှာပဲနေနေဘယ် object ပဲရှိနေရှိနေမိမိက object ကိုစိတ်ကိုတခါတည်းတန်းကနေတန်းကနေတန်းကနေနော်အဲ့ဒီလိုမျိုးရအောင်ပို့ပေးတာဒါတော့အဲ့ဒါကစိတ်ကိုမလွတ်အောင်အာယုံကိုပစ္စုပန်အာယုံကိုပို့ပေးတာဖြစ်တဲ့အတွက်ကြောင့်ဒါ mental effort လို့ခေါ်ပါတယ်နော်ဒီစေတသိက်ကဝိရိယခန္ဓာကိုယ်ဖြောင်းထားတာကကာယိကဝိရိယပေါ်လာတဲ့အာယုံကိုမလွတ်အောင်ဖန်တာက စေတသိက်ကဝိရိယဒါတော့ဝိရိယ ဝိရိယများတော့တတိပေါ်ဆိုတော့တတိကဝိရိယကြောင့်မလို့တတိမလွတ်တော့ဘူးဝိရိယများတော့တတိပေါ်တတိပေါ်တော့တမာရိယတတိယပေါ်လာတဲ့အောင်နဲ့ဘက်နဲ့ဘက်နဲ့ဖန်တော့အဲပေါ်လာတဲ့အောင်လေးကိုပဲပေါ်ခိုက်မှတ်ခိုက် ပေါ်ခိုက်မှတ်ခိုက်ကိုတမာရိလို့ခေါ်တယ်တမာရိဆိုတာအာယုန်တစ်ခုပေါ်မှာတောက်တောက်ပြီးတော့ကတ်တာကတ်တာအဲ့ဒါတမာရိနော်အဲ့တော့အာယုန်လေးတစ်ခုပေါ်တော့မှရှိသမျှစိတ်ကလေးကိုစူးစီးပြီးတော့တင်ပေးလိုက်တာဒါကိုပြောတာစိတ်အသည့်ကိုပစ္စုပ္ပန်အာယုန်ပေါ်မှာတင်တာကိုတမာရိ ဆိုတော့အသိစိတ်ကဒီပစ္စုပန်အောင်လေးပေါ်မှာတော်တော်ပြီးတော့တွဲမိကတ်မိနေတယ်ကတ်ကတ်သွားတာကနော်အဲ့ဒီတခုတော့တင်းပေါ်မှာနော်အဲအာယုံကတော့ပြောင်းကျင်တော့ပြောင်းမယ်ပေါ့လေအာယုံတစ်ခုပြီးတစ်ခုအာယုံပင်ပြောင်းတော့လေမှတ်နေတဲ့စိတ်ကတော့တန်ကနေတန်ကနေတန်ကနေပဲသွားနေလို့အဲ့ဒါသမာဓိခေါ်တယ်ဒါတော့အဲ့ဒီသမာဓိရပြီဆိုရင်နော်အဲဝိရိယများတော့တတိဘောတတိဘောတော့သမာဓိရသမာဓိရတော့ပညာဖြစ်ဆိုတော့ဟောစိတ်ကလေးကငြိမ်လာတော့အရှုကအာယုံပေါ်မှာ ပိုပြီးတော့မှသူကနော်တည်တည်ချာချာကလေးရှုလာတယ်ယထာအဝေးကကြည်တော့ကတော့နော်ဝလုံးနီးလို့အတွဲကြီးလို့ထင်တာအနီးလည်းနဲ့နဲ့နဲ့နဲ့နဲ့နဲ့နီးလာတော့ယထာတွေရဲ့အတွဲနှစ်ခုကြားမှာအပြက်အပြက်ကလေးတွေလာလာမြဲလာတယ်နီးလာလေးလေးအပြက်တွေထင်ရှားလေးလေးဒါတော့ဓာတ်တွေနီးတဲ့ခါကျတော့ယထာနှစ်ခုကြားကအပြက်တွေမဟုတ်ဘူးယထာပေါက်ကလေးတစ်ခုချင်းအပေါက်ကလေးတစ်ခုချင်းတစ်ခုချင်းတစ်ခုချင်းလေးပါဗရင်ပေါက်ကလေးတွေပါမြင်လာတယ်အေးအဲ့ဒါဟာနော်ယုတ်နံရဲ့ဖြစ်နေတဲ့ဟာကို နီးအဲတမာရိရလေးလေအပြက်အပြက်တွေမြင်လာလေတခုနဲ့တခုမတူတာတွေမြင်လာလေဖြစ်မြင်လာတယ်အဲ့ဒါတော့နော်တခုနဲ့တခုပြောင်းလဲတဲ့သဘောတရားလေးတွေလည်းမြင်လာတယ်နော်အဲပြောင်းလဲပြီးတော့တခါတခါတလေကြလို့ရှင်လည်းပဲကိုယ်စိတ်ဖြစ်နေတာနဲ့သူတို့ဖြစ်နေတာနဲ့တခြားအဲ့ဒီသဘာဝလေးတွေလည်းသွားတွေ့တယ်ဒါတော့တခုနဲ့တခုမတူပဲပြောင်းလဲနေတဲ့သဘောကိုများများမိလာလို့ရှင်ဒါအိဋ္ဌလက္ခဏာကိုစတွေ့တယ်လို့ခေါ်ပါတယ်အိဋ္ဌဆိုတာ ever changing သဘောကိုပြောတာ impermanent nature ဒါတော့အဲ့ဒါတွေက ကိုယ်စိတ်ကအခန်းကမကြိုက်တော့လည်းပဲဖြစ်နေတာပဲဖြစ်နေတာပဲဒါကြောင့်မလို့ဖြစ်ချင်းဖြစ်ချင်းနဲ့အမြဲအမြဲတမ်းဖြစ်နေတဲ့ပြစ်နေတဲ့သဘောတရားသဘာဝအစဉ်တန်းကြီးကိုနားလေသဘောပေါက်လေရင်ဩဒါဒုက္ခလို့ခေါ်တယ်ဒုက္ခဆိုတာနာတာကျင်တာကိုပြောတာမဟုတ်ဘူးเนาะเนาะဒါတော့ယံယံတဏိဆန္တန်ဒုက္ခနော်ယန္တနိဆန္တန်တို့ကဆိုတာယံအကျင်သဘောတရားသည်ယုံနာသဘောတရားသည်အာနိဆန်နော်မမြဲတဲ့သဘောရှိတန်ထိုးမမြဲတဲ့သဘောတရားရှိတဲ့ယုံနာတရားသည် ဒုက္ခဆင်းရဲဤတဲ့ဒါတော့ဒုက္ခဆိုတာနာတာပြောတာမဟုတ်ဘူးနော်တကယ်အဆက်ကသင်္ခါရဒုက္ခဆိုတာဩသဘာဝကလူတွေကဆန္ဒကမပြောင်းလဲခြင်းဘူး everlasting အမြဲတမ်းတည်တာကိုကြိုက်တယ်တဘာဝကြီးကမမြဲဘူးမမြဲတော့မမြဲတာကြီးလည်းတိလျက်စိတ်ထဲကသဘောမကျတော့မကျတော့အဲ့ဒီဟာကြီးကိုဒုက္ခလို့ခေါ်တာဩဒါဒုက္ခခေါ်တာပါလားလို့ ဒါတော့အဲ့ဒီဒုက္ခသဘောတရားကြီးကိုဒုက္ခဖြစ်အောင်စိတ်ထဲကလှန်ကြည့်ပြောင်းပြန်လုပ်ကြည့်မမြဲတော့ကိုမြဲအောင်ဆင်းရဲနေတဲ့သဘာဝကြီးကိုချမ်းသာအောင်နော်ကိုယ်စိတ်နဲ့ဘလောက်ပဲလှုပ်လို့ဘလောက်ပဲအမိန်ပေးပြီးဘာကြီးနေပဲလှုပ်လို့မရဘူးဒါအနတ္တ nature နော်အနတ္တဆိုတဲ့သဘာဝကိုယ်အလိုကိုယ်အကြိုက်သဘာဝမပါဘဲနဲ့သူ့သဘာဝအတိုင်းပဲဖြစ်တာနော်တည်မြဲနေသောမာသောခိုင်သောအတ္တကောင်လည်းမရှိဘူးငါကိုယ်တိုင်ကနေပြီးတော့အမိန်ပေးနေတဲ့အရာလည်းဘာမှမရှိဘူးသူ့တဘာဝနောက်ကိုမိမိကလက်ခံရုံမှတပါအခြားမရှိဒါကြောင့် သဘာဝတရားကိုနားလည်လိုက်တယ်ဆိုရင်ဒါလက္ခဏာသုံးပါးသဘောသဘာဝတွေကိုမိမိကဉာဏ်အနဲ့မှတရရိပ်တရရိပ်နဲ့ပို့ပြီးတော့ထင်ရှားလာတယ်ဒါတော့ထင်ရှားလာအောင်မိမိတို့ကစောစောကပြောတဲ့အတိုင်းဝိရိယကိုမလျော့ရဘူးဝိရိယများရင်တတိပေါ်လာလိမ့်မယ်တတိကောင်းလာလိမ့်မယ်ဝိရိယများရင်တတိပေါ်တတိပေါ်တော့တမာတိယတမာတိရတော့ပညာဖြစ်ပညာဖြစ်ရင်အဲ့ခုနကပြောတဲ့လက္ခဏာ၃ပါးတွေသိလာဝိပဿနာဝင်ပြီအဲကြောင့်ဝိပဿနာရဲ့အစစ်ဖြစ်အောင် လက္ခဏာ၃ပါးကိုမြင်နေအောင်ဝိရိယကောင်းကောင်းနဲ့ဆက်လက်ပြီးတော့မှတ်ကြပါနော်ကိုနာယီဆယ်နာယီထိုးကကြမှာဒီကနေခေါင်းလောင်းလေးခေါက်ပြီးတော့နော်အတိပေးပါမယ်ဒီကြားထဲမှာကိုပြေလုံးလေးမှိတ်ပြီးတော့မှစူးစူးဆက်ဆက်ကလေးမှတ်အဲရှုမှတ်ကြပါယောဂီသူတော်ကောင်းအပေါင်းတို့ဒီစင်ကြံမှာရရှိတဲ့သမာဓိတည်ပို့ပြီးတော့မှခိုင်ပါတယ်တောင်းတင်းတယ်လို့ဒီလိုကျမ်းဂန်များမှာဆိုပါတယ်ဒါကြောင့်မလို့ နိုင်ဝလောက်နိုင်ဝလောက်ထင်မနေပဲနဲ့ဈဉ္ဉံကိုလျှောက်ပါအဲ့ဒီတော့ဈဉ္ဉံတမာတိကနေထိုင်တမာတိထိုင်တမာတိကနေဈဉ္ဉံတမာတိအဲ့ဒီလိုမျိုးဟောဘက်ဒီဘက်ဟောဘက်ဒီဘက်အဲသူကူးသွားလို့ရှိရင်တမာတိကတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင့်ကျစ်လာပါတယ်အဲမိမိတို့နေ့လေစားတဲ့ခါမှာတော့စားခြင်းကို7နာရီကနေပြီးတော့မှ12နာရီကြာမှစားခြင်းလို့ထားပေးပါအဲ့တော့စားခြင်းမှာလည်းပဲစားတဲ့အချိန်ခါမှာဒီ မိမိတို့ရိတ်တာမြတ်မှာစားတဲ့ပုံစံလေးကိုနှလုံးယူပါနောက်ကိုယ့်အိမ်မှာကိုယ်စားသလိုမျိုးအာဒီစိတ်ကိုလှုပ်ပြီးတော့မှနော်ဟိုဟာလေးယူလိုက်ဒီဟာလေးယူလိုက်အဲ့ဒီလိုမျိုးပုံစံမဟုတ်တော့ဘဲနဲ့မိမိစားခြင်းတဲ့ပမာဏလေးနော်ဦးဇင်းတို့မှာဒီမတ္တိညုတ္တဇဗတ္တသမိတ်ဆိုတာရှိတယ်အစားတော့မှာဒီပေါ်ရှန်ခေါ်တာပေါ့ပေါ်ရှန်ကငါဒီလောက်စားမယ်ဆိုရင်မိမိကျမ်းမာရေးနဲ့ညညွတ်တဲ့နော်ဒီမိမိလိုအပ်တဲ့အရာမျိုးကို ကိုနာမှာပဲချပြီးတော့မှအရေးကစလို့ပေါ့နော်ခဏခဏတော့ကြဟိုလေးထားယူဟိုလေးလောက်အဲ့လိုမလုပ်တော့ဘဲနဲ့မိမိတောက်လို့ရရေနွေးချမ်းဖြစ်ဖြစ်ရေဖြစ်ဖြစ်ကော်ဖီဖြစ်ဖြစ်ဘာဖြစ်ဖြစ်အစစအရရအချိုးပွဲဟင်းပွဲကိုနာလေးမှာကိုနှစ်ထိုက်တန်တဲ့လောက်ကလေးထားပြီးတော့မှဒါလေးတွေကိုပြင်တဲ့ခါမှာလည်းပဲခဖြည်းဖြည်းနဲ့နော် semi meditation ဆိုတော့ဒါလောက်ရမှာပါလောက်တော့အဲ့ဒါလေးတွေကိုပြင်ပြီးတော့မိမိကဒီအမှတ်စားတဲ့ခါမှာလည်းပဲ တတ်နိုင်သမျှပေါ့နော်အရင်ကြီးဆက်ရမယ်လို့တော့မဆိုပါဘူးအ ਨੇ ဆုံးတော့ငါဒါလေးလုံနေတယ်ဆိုတော့အတိလေးနဲ့တော့ကတ်ပြီးတော့လုံပါဒါတော့တာမစင်ညအပိုင်းဆိုတာကတော့သူကဒီနေ့စဉ်အိမ်မှာလုံနေတဲ့ဒီသွားရင်လာရင်နဲ့လုပ်နေတဲ့အမှုမျိုးကတန်ပစင်ညလို့ခေါ်ပါတယ်တတိလက်ကပ်ပြီးတော့လုပ်ထားပါ activity အသေးလေးတွေကိုပြောတာပါဒါတော့အဲ့ဒီဟာလုပ်တဲ့အပြင်ဘာဖြစ်လဲဆိုရင်ဒါအိမ်တွင်းဝိပဿနာဆိုတာတက်ရဲ့အစစ်ဖြစ်ပါတယ်ဦးဇင်းတို့ကျောင်းမှာသင်ပေးတဲ့အိမ်တွင်းဝိပဿနာဆိုတာအိမ်ကြရင်လုပ်ဖို့တာသင်ပေးတာ အခုကတော့မိမိကိုတိုက်ရက်ကိုအိမ်ထဲထည့်ပြီးတော့ခိုင်းနေတာနော်မိမိကအိမ်ထဲမှာရောက်နေတာဖြစ်တဲ့အတွက်မိမိအိမ်ထဲမှာလှုပ်သမျှသည်ဒါ meditation ဖြစ်ရမယ်နော်တရားရှိတရားဖြစ်ရမယ်ဒါကြောင့်အိမ်တွင်းဝိပဿနာဆိုတာဟာတကက်ကိုစစ်စစ်မှန်မှန်အခုဖြစ်နေတာဒါကြောင့်ကိုတို့အိမ်တွင်းဥပဒနာလေးလဲအားထုတ်ဘူးတယ်ဆိုတာမျိုးနောက်ပိုင်းကျရင်ဒါကိုဗစ်ဒီပြောင်းရင်ကြောင်းအားထုတ်ကြမှာဒါတော့အိမ်မှာငါလှုပ်ဘူးတယ်ဆိုတာလေးကလည်းအတွေ့အကြုံအသက်တစ်ခုရပါတယ်ကိုတို့ဘဝအသက်နော်ဘဝအသက်မှာဓမ္မအသက်နဲ့နော်ပုံစံအသက်နဲ့ကိုလှုပ်ဘူးတာပေါ့ ဒါကြောင့် seriously လုပ်ကြည့်ပါနော်မိမိဖြစ်တယ်ဆိုတာလေးကိုဒါကိုပြောတာပါဒါတော့လုပ်တဲ့ခါတွေမှာဆိုလို့ရှိရင်ဘိုးစခန်းတွေမှာဥစဉ်တွေရောက်ဖူးတယ်မိဖို့ကြောင့်မလုပ်တဲ့ပုံကိုယ်တွေဒီလိုပဲခပ်ဖြစ်ဖြစ်လုပ်ကြတယ်နော်စကားမပြောဘူးနော်သူတို့ရှိတဲ့ဝေယဝိသသမ၃လျောက်စကားပြောတိတ်ပြီးတော့ဒီလိုပဲသူကနေသူဖြတ်ဆရာလေးရခပ်ဖြစ်ဖြစ်ပါညာနဲ့သူတို့ဖြတ်နေကြတယ်အဲ့တော့သူတို့ကပို့ပြီးတော့မှအိမ်တွင်းဥပဒနာပုံစံပေါ့နော် home meditation ခေါ်မှာပေါ့ပို့ပြီးတော့မှ ပုံစံကြတယ်အဲ့တော့မိမိတို့လည်းပဲเนาะအိမ်မှာအိမ်တွင်းဥပဒနာဆိုတဲ့သဘောမျိုးအိမ်တွင်းမှာလှုပ်ရှားလေးရှိတာကိုကိုကအဲ့လိုလိုအမှတ်လေးနဲ့လှုပ်ရင်အိမ်တွင်းဥပဒနာဖြစ်ပါတယ်ခါပြေးပြေးလေးနဲ့စားတဲ့ခါမှာလည်းပဲเนาะခုနကိုစားကျင်တာလေးကိုကိုနောက်မှတစ်ခါတည်းချပြီးတော့မှနော်အဲ့ဒါလေးကိုအ ਨੇ ဆုံးငါဟာစားနေတယ်ဆိုတာလက်နဲ့လှမ်းလိုက်နှက်လိုက်ဝါလိုက်အကုန်လုံးအသေးစိတ်မမှတ်နေတော့ငါခုကစားနေတယ်ဆိုတာစားနေတဲ့အပေါ်မှာပဲအတိကလေးထားရင်စားခြင်းဒီပင်လေဝိပဿနာဖြစ်နေတယ် စားလိုက်တာကခန္ဓာကိုယ်ရဲ့ဆက်လက်ရှင်သန်မှုအတွက်နော်ဒါကအစားကခန္ဓာကိုယ်ရှင်သန်မှု ထားတဲ့တတိကဓမ္မရှင်သန်မှုနှစ်ခုလုံးအရေးကြီးတယ်နော်အစားကအာဟာရကခန္ဓာကိုယ်ရှင်သန်မှုနော်မှတ်တာကဓမ္မရှင်သန်မှုဒါကြောင့်ခန္ဓာကိုယ်အသက်ရှင်မှုအရေးကြီးတယ်လို့ဓမ္မအသက်ရှင်မှုလည်းအရေးကြီးတယ်စောစောကပြောပါတယ်တတိမေ့သွားရင်တော့ယောဂီကအသက်ထွက်သွားတတ်တယ်ဒါကြောင့်ယောဂီသက်မထွက်ရအောင် တိကလေးရှင်ကပ်လိုက်လို့ရှိရင်အစာအတွက်အာဟာရလည်းခန္ဓာကိုယ်အတွက်လည်းဖြည့်ပြီးသားဖြစ်တယ်ဓမ္မအတွက်အစာအာဟာရအနတတိနဲ့လည်းဖြည့်ပြီးသားဖြစ်တဲ့အတွက်ကြောင့်နှုတ်ကလုံးပြီးပါတယ်ဒါကြောင့်တကယ်လို့မိမိတို့ပြင်စရာရှိရင်အနည်းဆုံး7နာရီခွဲနောက်ပိုင်းကျမှပြင်စရာလေးတွေကိုပြင်ပါ7နာရီနဲ့12နာရီကြာမှတော့မိမိတို့ရဲ့စားခြင်းလို့အေးအေးဆေးဆေးလေးစားပြီးတော့7နာရီကနေ7နာရီခွဲအထိကိုမိမိတို့တတိကလေးနဲ့နားကျင်ထားပါနော် တရားကဆက်လုံးပဲဆွလက်လုတ်ပါပိုကောင်းပါတယ်။ဟောဒါကြောင့်12နာရီနဲ့12နာရီခွဲကြားကတော့တတိအမှတ်ဖြင့်ခက်တာနာခြင်းပေါ့။12နာရီခွဲဆိုတော့ပြန်ပြီးတော့မှမိမိတို့ဇင်းကြာကမ္မထာလေးနဲ့စထားနေမှာဇင်းကြာကမ္မထာလေးနဲ့စပြီးတော့မှ12နာတနာရီထိုးဖို့7မိနစ်လောက်ဆိုရင်တော့မိမိတို့ရဲ့ကင်မရာလေးများပြန်ဖွင့်ပေးပါ။ဦးဇင်းကဒီဟောရီကနေကြည့်နေမှာပဲ။အားလုံးယောဂီများဘယ်နှယောက်ရောက်ပြီလဲ ။ဟိုကနေပြီးတော့မှလည်းပဲမဆန္ဒကနေကြည်ပေးနေပါလိမ့်မယ်။ယောဂီများဘလောက်ရောက်ပြီလဲ။နည်းနည်းကြိုတင်ပြောစရာရှိရင်လည်းသူ9မိနစ်မတိုင်ခင်လောက်ကကြိုတင်ပြီးတော့မှနှုတ်ဆော်စရာလေးတွေပြောပါလိမ့်မယ်။ဦးစင်ကလည်းဒီက9မိနစ်ဆိုရင်ဝင်9နည်း9မိနစ်ဆိုရင်ကြီးစီခောက်ပါမယ်။နော်။ကြီးစီတော့မဟုတ်ဘူးခေါင်းလောင်း။ကြီးစီတော့မဟုတ်ဘူးခေါင်းလောင်း။အဲ့ဒါကြောင့်ခေါင်းလောင်းခောက်ပါမယ်။နော်။အဲ့ဒါကြောင့်ဒါတော့ခေါင်းလောင်းခောက်ပြီးတော့မှအတန်ပြီးလို့ရှိရင်မိမိတို့ကအဲ့ဒီကလေး ကြီးစီခေါင်းလောက်ခေါက်ရင်နောက်ဆုံးထားပြီးတော့မှမိမိနေရာယူပေးပါနော်ဒါတော့ဒီနေ့အခုအချိန်အဖြစ်စဉ္ညာရှောင်းမဲ့အချိန်ဖြစ်တဲ့အတွက်ကြောင့်နိုင်ခွက်လောက်ဒီစဉ္ညာရှောင်းပြီးမှစားတော့ပြင်မယ်ဆိုရင်ဆယ်နိုင်ခွက်နောက်ပိုင်းကျမှပြင်ကြပါနော်စားတဲ့ခါမှလည်းပဲအဲစားတာကနေတိုင်းပုံစံနဲ့မစားဘဲနဲ့ဘဝတည်းမှာဓမ္မတည်းပုံစံတည်းနဲ့စားမှဖြစ်တဲ့အတွက်အ ਨੇ ဆုံးတတိကလေးထားပြီးတော့စားပါ နော်အဲ့ဒီလိုဆိုလို့ရှိရင်စားခြင်းကိစ္စလည်းပြီးသလိုတရားကိစ္စလည်းပြီးတယ်အစားနဲ့တရားတစ်ထပ်တည်းကြာသွားရင်အဲ့ဒါကိုယ့်အတွက်ကဘဝအဲအိန္ဒြေဥပဒနာအစစ်စစ်ဖြစ်ပါတယ်ဒါကြောင့်အိန္ဒြေဥပဒနာလေးအဲလက်တွေ့အခုကျင့်နေရတာပါနော်ဥဆုံးနဲ့ကြောင်းမှာပြောပြောနေတယ်ဆိုတာကတကယ်တမ်းကတင်နာပေးလိုက်ရတာကိုယောဂီတွေကိုဟောလက်တွေ့တစ်ပိုင်းမပါဘူးအခုကတော့ဒါအိမ်ထဲမှာကျင့်နေတာဖြစ်တဲ့အတွက်အိန္ဒြေဥပဒနာစစ်စစ်ဖြစ်ပါတယ် နော်ဒါတော့အိမ်တွင်းပဒနာလေးကိုဘယ်လောက်ထိငါလုံနိုင်တယ်လဲဆိုတော့ကိုကိုကိုလည်းပဲတိုင်းတာကြည့်လို့ရတာပေါ့နော်အဓိကတတိပါဒါကြောင့်တတိကိုတော့မပြတ်ပါစေနဲ့အဲတတိကလေးတီးပြီးတော့သွားနေရင်အသွားထဲမှာတတိပါတယ်တတိကလေးကြည့်အတိနဲ့စားနေရင်အစားထဲမှာတတိပါတယ်တတိကလေးနဲ့နော်ဒီရေတောက်ရင်တောက်ထက်ထဲမှာတတိပါတယ်အဲတရားပါတယ်ရေချိုးရင်လည်းဒီတိုင်းပါပဲเนาะဒါကြောင့်မလို့ခက်ကျဲအ ਨੇ ဆုံးခက်ကျဲကျဲလေးပေါ့เนาะ general awareness လို့ခေါ်ပါတယ် general awareness ဆိုတာကကျဲကျဲလေးနဲ့လိုက်သွားတာเนาะ ကျဲကျဲလေးနဲ့လိုက်သွားတယ်ဆေးလိပ်တောက်တဲ့လူများရဲ့ဆေးလိပ်မှာဆေးလိပ်ရဲ့ထက်ကလေးမှာမိကိုငွေလေးတန်တန်တန်တန်တန်တန်တန်တန်နဲ့ပါသွားတယ်လို့ပဲကိုတတိလေးကကိုသွားတဲ့နေရာနောက်ကိုတန်လန်တန်လန်တန်လန်နဲ့နောက်ကလိုက်မှတ်သွားတာဒါကြောင့်အဲ့ဒါကို general awareness လို့သုံးပါတယ်အထွေထွေရှုမှတ်ခြင်းဒါကြောင့်မိမိတို့ဒီချိန်ကအောင်တွေဥပဒနာဆိုတာဒီ general awareness နဲ့လောက်တာကိုပြောတာပါပဲဒါကြောင့်မလို့အခုချိန်မှာတော့ပထမပိုင်းမှာနိုင်ဝလောက်ကိုစဉ်းညာနေသွားပါ အဲဆယ်နာရီခွဲပြီးနောက်ပိုင်းကြမှာပဲလှုပ်ရှားလေးရှိတာကိုနော်အိန္ဒိယဥပဒနာပုံစံနဲ့ general awareness နဲ့လှုပ်ကြပါနော်ဒါဦးစင်းကဒီမှာဒီနေကင်းဘက်မှာ12နာရီခွဲကြော်ရလို့ရှိရင်လက်စဉ္ညာလျှောက်ကြဖို့တိုက်တွန်းပါတယ်12နာရီတရားက နားပြီးချက်ချင်းသွားထိုင်လို့ရှင်စိတ်ကအိတ်ချင်းစိတ်ပေါ်တယ်ဒါကြောင့်မလို့ခန္ဓာကိုယ်လေးလန်းဆန်းသွားအောင်၁၂နာရီခွဲဆိုရင်ယောဂီများကစစ်စင်းဉာဏ်ကမ္မထံကိုဝင်ကြပါအဲအနည်းဆုံးတစ်နာရီမထိုးခင်7မိနစ်ကြိုးပြီးတော့မှကင်မရာလေးတွေဖွင့်ပေးပါမထိုးခင်9မိနစ်မှကြည့်စေခောက်ပြီးတော့အစင်းသဖြစ်ဖြစ်အောင်လုပ်ကြပါဦးစင်းကဒီဘက်ကနေကြည့်နေမှာပဲအားလုံးယောဂီများဆက်လက်ပြီးတော့လုပ်နေပါပြီတမာရီအလုပ်ဆိုတာကစစ်ကိုလက်ကျင့်ပြီးတော့ယူရတဲ့အလုပ်ပါ ဒါကြောင့်မလို့တချို့တော့ဒီအနောက်နိုင်ငံကလူတွေက mental culture သူမ mind training လို့သုံးကြတယ်စိတ်ကိုလက်ကျင့်ခြင်းဒါဟုတ်လဲဟုတ်ပါတယ်စိတ်ကိုလက်ကျင့်အားထုတ်ရတဲ့အလုပ်စိတ်ကိုလက်ကျင့်အားထုတ်ရတဲ့အလုပ်ဖြစ်တဲ့အတွက်စိတ်ရဲ့မူရင်းသဘောတဘာဝတွေကိုသိအောင်ရိပ်စားမိအောင်မိမိတို့ကြိုးစားရတယ် အဲ့တော့ကြိုးစားတဲ့အခါမှာကိုကစိတ်ကိုဘာမှ သွားပြီးတော့အမိန်ပေး ဖြစ်စေချင်တာတွေသွားဆူတောင်းနေလို့မရဘူးစောင့်ကြည့်စောင့်ကြည့်ခြင်းဒီပင်လျင်သူ့ကိုသိအောင်ကြိုးစားခြင်းပဲဒါမိမိကသိပ္ပံဆရာတွေသူတေသနာလုပ်သလိုပဲအရာဝတ္ထုတစ်ခုကိုတဘာဝဖြစ်စဉ်တိုင်းသိခြင်းရင်ကိုကဘာမှသူ့ထဲဝင်မရှုပ်နဲ့ သူ့ဖြစ်တဲ့အတိုင်းလေးပဲစောင့်ကြည့်ရတယ်နော်အဲ့ဒါဟာသူတို့သိပ္ပံနေမှာသူတေသနာလုပ်တဲ့ဤဒီတိုင်းပဲစိတ်ကိုသိခြင်းရင်လည်းစိတ်ကိုဖြစ်စဉ်အတိုင်းစောင့်ပြီးတော့ကြည်ခြင်းသည်ဒါစိတ်ရဲ့သဘာဝကိုလေ့လာခြင်းပဲအဲ့ဒီလိုဆိုရင်စိတ်ကသူ့ရဲ့ပင်ကိုဗီဇသဘာဝဟာဘယ်လိုရှိတယ်လဲဆိုတာကိုတွဲကိုယ်သိလာလိမ့်မယ်ငကိုယ်တော့ကတော့စိတ်ရဲ့ဖြစ်စဉ် စိတ်ကြောင့်မလို့ဖြစ်လာတဲ့ဒီဖြစ်နောက်ပိုင်းနောက်ဆက်တွဲတွေကိုငါကလုံနေတယ်လို့တဘာဝတရားပေါ်မှာငါခေါင်းတက်ပြီးတော့မှဒီလိုဆွဲယူထားတာဒါကိုပဲသက်ကာယဒိဋ္ဌိလို့ခေါ်ပါတယ်တကယ်ရှိတဲ့ယုတ်နံယုတ်နံသဘောတရားကအစစ်အမှန်သဘောယုတ်သဘောနံသဘောတဘာဝသဘောတက်တက်ကလေးအဲယုတ်သဘောနံသဘောတဘာဝသဘောကိုခန္ဓာပေါ်မှာရောက်လာတော့ဒါကိုပဲကိုက ဒါငါလောက်တာငါတိလိုက်တာငါတွေးလိုက်တာငါကြံလိုက်တာရေလို့ထင်ပြီးတော့ကိုယ့်အတိကိုယ့်အလုပ်တွေဖြစ်ကုန်တယ်ဒါတော့သဘာဝဟာပြောက်ပြီးတော့မှငါလောက်တာငါတွေးတာငါကြံတာတွေဥစည်းပြီးတော့အဲငါတွေဥစည်းပြီးတော့ငါအလုပ်တွေငါအတိတွေဖြစ်ကုန်တော့အဲ့ဒီခန္ဓာဟာတက္ကရာဒိဋ္ဌိဆိုတာအဲ့ဒါနဲ့စဖြစ်သွားတာအဲ့တော့စိတ်ကိုအဓိကထားပြီးတော့မှ ကြည့်ရရှုရတယ်ဘောလေဥပဒနာဆိုတော့ စိတ်ဓာနုပဒနာအဲ့ဒါကိုပဲယူညွတ်ပါတယ်ဓမ္မနုပဒနာဆိုတာလည်းဒါတွေကိုယူညွတ်ပါတယ်တော်တော်တရားထုတ်တဲ့ပုဂ္ဂိုလ်များကစိတ်ကလေးကိုငြိမ်အောင်တည်အောင်ကြိုးစားတဲ့အခါမှာကိုကစိတ်တည်တည်ကလေးနဲ့တဘာဝအာယုန်တွေကို ရှုခြင်းနဲ့သိခြင်းနဲ့အဲကိုက ကိုထင်လိုက်တာကတော့စိတ်ကကိုပိုင်မိသားနော်ငါထားသလိုနေတယ်ငါဖြစ်ချင်တာကိုစိတ်ကလိုက်ဖြစ်ရတယ် ဒါကြောင့်မလို့ငါကြည့်ချင်တဲ့အရာကိုစိတ်ငြိမ်ငြိမ်ကလေးနဲ့ကြည့်လို့ရမယ်လို့ဒီလိုအထင်နဲ့ဝိပဿနာကိုချဉ်းကပ်တာနော်ဝိပဿနာချဉ်းကပ်တာဒါတော့အဲ့ဒါဒီပင်လင်ဒီမှလွဲမှားသောချဉ်းကပ်နည်းလို့ခေါ်ပါတယ်ကိုမပိုင်တဲ့အရာကိုတေချာပေါက်တွက်ပြီးတော့မှသွားပြီးတော့ချဉ်းကပ်တဲ့အခါကျတော့အဲ့ဒီမှာနော်တကယ်လက်တွေ့နယ်ပင်မှာတွေ့ရတာနဲ့အဲတကယ်ဖြစ်တကယ်ဖြစ်စဉ်မှာဖြစ်တာနဲ့ကိုဖြစ်ချင်တာနဲ့ကတခြားစီဖြစ်သွားတယ် ကိုထင်တာနဲ့တခြားစီဖြစ်သွားတယ်။အဲကြောင့်စိတ်ရဲ့နေပယ်မှာကသူ့ရဲ့ပင်ကိုဘီဇတဘာဝ နော်ကိုယ့်ရဲ့ပယောကကိုယ့်ရဲ့အာထုံမှုကိုယ့်ရဲ့ထင်ကြီးမပါဘဲနဲ့ဖြစ်နေတာကစိတ်ဆိုတာတစ်စက်ကလေးမှအငြိမ်မနေဘူးလို့အဲ့ဒါလိုမှတ်ထားပါနော်စိတ်ဆိုတာတစ်စက်ကလေးမှအငြိမ်မနေတာဘူးနော်တခုပိတခုတခုပိတခုတခါတည်းမနဲ့မိုးလင်းတဲ့အချိန်ကစပြီးတော့ညမိုးချုပ်အိပ်ပျော်သည့်တန်အောင် ဇယ်ဆက်သလိုစစ်တက်စစ်တက်စစ်တက်စစ်တက်စစ်တက်ဗရီလုံးလေးများဆက်သလိုဆက်ပြီးတော့တောက်လျှောက်ဖြစ်နေတာအဲ့ဒါစိတ်ဖြစ်စင်နေကြီးပဲအဲ့ဒါကြောင့်မလို့ तू ကအဲ့ဒီလိုမျိုး တောက်လျှောက်မနာဘဲနဲ့တနေကုန်ဖွင့်ထားတဲ့စိတ်ကြီးလိုမျိုးလဲပတ်နေတဲ့စိတ်ကိုကိုက နော်ဒီဘဝတောင်မဟုတ်ဘူးပြောမယ်ဆိုရင်ဘဝတန်တရားကစလိမ့်ပြီးတော့တွားနေတဲ့အရှိန်ကြီးဖြစ်နေတာကိုအခုတရားလေးအားထုတ်တစ်ထိုင်တစ်ထိုင်လောက်နဲ့ကိုကတုံနေရက်အောင်ဖြတ်ပြီးတော့မှ အဲ့ဒီစိတ်ကိုအသုံးချဝိပဿနာအာယုံကိုရှုမယ်လို့ကိုကအဲ့ဒီလိုထင်လိုက်မိတာအဲ့ဒီအထင်ကိုမှားနေတာနော်စိတ်ကိုစိတ်တိုင်းထားလိုက်ကိုနဲ့ဘာမှမပတ်သက်တဲ့အရာတခုလို့ကိုကအပြင်လဲထွက်ပြီးတော့ကိုခန္ဓာနဲ့ခန္ဓာစိတ်ဖြစ်စဉ်ကိုအပြင်ထွက်ကြည့်တယ်လို့မျိုးကြည့်ပေးရတယ်ဒါမှနော်ခန္ဓာနဲ့ကိုယ်နဲ့တခြားစီကြောကြည့်တဲ့ဉာဏ်လေးပေါ့နော်ဒါကတော့ကြည့်တဲ့ဉာဏ်လေးကအပြင်ဘက်ကကြည့်တဲ့သဘောပေါ့သဘောမျိုးထားရတယ်အဲ့ဒါမှနော်ကိုယ့်ရဲ့ဘယောကမပါဘဲနဲ့ကြည့်တာဒါကြောင့်စိတ်ဖြစ်စဉ်မှာဘာသွားတွေ့မလဲဆိုရင် သူ့တဘာဝအလဲရောက်လွတ်ထားလိုက်လို့ရှင်ဘာတွေသွားတွေ့မလဲဆိုတော့ဖန္ဒနန်တဲ့ဖန္ဒနန်ဆိုတာက စိတ်ဆိုတဲ့သဘောတရားကအာယုံ၅ပါးเนาะအစင်းအတန်အနတ်အရာသာတွေ့ထိမှုကိုတွေ့ရင်အဲ့ဒါကိုတွေ့လိုက်တာနဲ့တပြိုင်နက်တခါတည်းတုံလှုပ်လာတာတုံလှုပ်တယ်ဆိုတာကြိုက်စရာရှိရင်ကြိုက်မကြိုက်စရာရှိရင်လည်းမကြိုက်တဲ့အလျောက်သူအဲ့ဒီကြိုက်ချင်းမကြိုက်ချင်းနဲ့သူချစ်ချင်း react react လုပ်တယ်ချစ်ချင်းတုံ့ပြန်တာဒါတော့ပြောမယ်ဆိုရင် ကြောင်ကလေးရှေ့မှာကျွတ်ကလေးဖြတ်ပြေးတယ်လို့ပဲကြောင်ကဘယ်တော့မှဒါလည်းငြိမ်ကြည့်မနေဘူးချစ်ချင်းခုံအုပ်တာပဲနော်ဒါတော့ငါခုငါခုံအုပ်တော်မယ်လို့အရှင်ကိုဘယ်တော့မှမပြောဘူးအဲ့ဒါမျိုးဒါတော့အဲ့ဒီလိုမျိုးဖန်တနန်ဆိုတာစိတ်ဆိုတဲ့သဘောတရားဒီအာယုံ၅ပါးနဲ့တွေ့လို့ရှိရင်ချစ်ချင်းအိန္ဒြေမယဖြစ်က တုံလှုပ်တတ်တဲ့သဘောရှိတယ်တဲ့နော်ဒါဒီပင်လင်ကိုကိုမပြောဘဲနဲ့သူလှုပ်သူ့ရဲ့ဖြစ်စဉ်တိုင်းသူလှုပ်နေတာစပလန်တဲ့နော်လျှက်ပေါ်လော်လီ မတည်ကြီးတဲ့သဘောလည်းရှိတယ်စောစောကတုံလှုပ်တာနော်တခုခုနဲ့တွေ့ပြီဆိုရင်တုံလှုပ်တာအဲတုံလှုပ်တဲ့သဘောကတတ်တတ်နော် မတည်ကြီးတဲ့သဘောကတတ်တတ်စပလန်ဆိုတာကအဲလျက်ပေါ်လော်လီ မတည်ကြီးပဲနဲ့အမြဲတမ်းဟိုတောက်လျှောက်တခါတည်းအဲအမြဲတမ်းတုံလှုပ်ရှားနေတဲ့သဘောရှိတယ်စပလတ်ဆိုတာကလျက်ပေါ်လော်လီတဲ့သဘောရှိတယ်အဲ့ဒါစိတ်ရဲ့ဒါ သဘောသဘာဝတွေပဲပြီးတော့မှဒုရက်ခံတဲ့ဒုရက်ခံဆိုတာစောင့်ရှောက်ဖို့ခက်တာတမထအာတမထတရားဝိပဿနာတရားတမထကမ္မထဝိပဿနာကမ္မထနဲ့လုတ်ပြီးဆိုအဲ့ဒီကမ္မထနဲ့သူ့ကိုစောင့်ဖို့ခက်တာစောင့်ဖို့ရှောက်ဖို့ခက်တယ်စောင့်ရှောက်ဖို့ခက်တယ်လို့ပြောတာနော်စိတ်ကိုတနေရာထဲမှာထားပြီးတော့မှသူ့ကိုအရှုခံထားရှုဖို့တနည်းသူ့ရဲ့ငြိမ်တဲ့စိတ်နဲ့ဝိပဿနာကို ရှုဖို့ခက်ပါတယ်တဲ့စိတ်က ကိုနေကျင်တာနဲ့သူဖြစ်ကျင်တာသူဖြစ်နေတာနဲ့တခြားစီပဲဒါကြောင့်ဒုရက်ခါဆိုတာစောင်းစောင်းလျှောက်ဖို့လက်ခဲရင်းနဲ့တမထာဥပဒနာထူထောင်ထူထောင်ပြီးတော့သူ့ကိုငြင်းအောင်ဆိုပြီးတော့စောင့်ရင်ဘလောက်မှမကြောက်နော်ကိုကိုဘက်ကဟိုဆုတ်ထားတဲ့လက်လိုပဲပစ္စည်းတစ်ခုကိုကြက်ကြက်ပေါအောင်ဆုတ်ရင်ဆုတ်တဲ့လက်ကဆုတ်ခါစားတာလင်တဲနေအောင်ဆုတ်လို့ရတာဆုတ်ပံများရင်လက်ကနော်ကြာတော့ကြက်သားတွေကပြော့ပြီးတော့ဆုတ်အားယော့သွားတာ စိတ်ကလေးကနည်းနည်းရောရောတိအလျောက်ဆုတ်အားလည်းရော့သွားတာဒါစိတ်နဲ့ဆုတ်ထားတာစိတ်ရဲ့တင်းကြပ်မှုကြောင့်မလို့ရုပ်ကလည်းတင်းကြပ်နေတာဆိုတော့စိတ်ကလေးတစ်ဖြည်းဖြည်းပြော့ရင်ရုပ်ကလည်းပြော့သွားတာပဲဒါတော့ဒီတိုင်းပဲရှုဘတ်ဗံများကဝိရိစိတ်ပိုင်းဆိုင်ရာဝိရိယတွေကတစ်ဖြည်းဖြည်းကြရဲ့နော်နည်းနည်းလေးလွတ်လိုက်တာနဲ့တပြည့်နဲ့စိတ်ကထွက်သွားပြီဒါကြောင့်အမတန်စောင့်ရှောက်ဖို့ခက်တယ်တဲ့ဒါစိတ်ရဲ့သဘာဝဒုံနိဝါရယံနော်ဆန့်ကျင်ဘက်အာယုန်နေနော်ဒီ ဒီဝိပဿဝိသဘာကဆန့်ကျင်ဘက်အာယုန်တစီကိုမသွားဖို့လဲတားမြစ်ဖို့ခဲရင်နဲ့တဲ့နော်ဒါပါတော့လူတွေဆိုလို့ရှိရင်နော်ပြောစရာရွှင်စရာနော်လာလာပါပါရှိတဲ့နေရာတွေကိုသွားမယ်ဆိုလို့ရှိရင်အဲ့ဒီတော့ကသွားခဲ့ဘူးတဲ့နေရာကိုစစ်ကတခါတည်းတန်းရောက်သွားတာအဲ့ဒီတော့အဲ့ဒီနေရာမျိုးတွေကိုမစင်စားဘဲနဲ့သူ့ဘာသာသူ့ကိုလူမသွားဘဲနဲ့စစ်ကအဲ့ဒီကိုရောက်ပြီးသားနေရာကိုပြန်ပြန်သွားတယ်ပြန်ပြန်သွားတယ်အထူးသဖြင့်ဖုန်ထဲမှာအာယုန်တွေကိုပိုးစိတ်ဝင်စားတယ်ပို့ပြီးတော့စောစောမြဲမြဲရှိတယ် ဒါကြောင့်မလို့ဒုံနိဝါရယအဲ့ဒီလိုမျိုးဆန့်ကျင်ဘက်ဝိသဘာကအာယုန်တဲ့ဘက်ကိုမသွားဖို့လဲတားမြစ်နိုင်ခဲ့တယ်တဲ့ဒါစိတ်ရဲ့သဘာဝတယ်ဒါတော့စိတ်ကိုကြည့်တဲ့အခါမှာကြည့်တာမဟုတ်ဘူးဝိပဿနာအားထုတ်တဲ့အခါမှာသူ သူ့ရဲ့စိတ်ရဲ့ဇေယိုက်သဘာဝဝတိလေးတွေဒလေလေးတွေတွေ့လာတာနံပါတ်1ကဖန္ဒနံနော်အာယုံ၅ပါးနဲ့တွေ့တဲ့အခါမှာတုံလှုပ်တတ်တဲ့သဘောရှိတယ်နော် စပလန်လျက်ပေါ်လော်လီမတီးကြီးတဲ့သဘောရှိတယ်တစက်ကလေးအငြိမ်မနေဘူးလို့ပြောတာမြောက်နေတူတယ်ဆိုတာဒါပြောတာပဲစပလဆိုတာဟိုခုံဒီခုံအာယုံတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအမြဲတမ်းကူးဆက်နေတာပဲဇယ်ဆက်နေတာပဲဘယ်တော့မှမရဘူးသူ ceaselessly လို့သုံးတယ်နော်ရက်ချင်းကိုမရှိဘူးဆိုတော့ဒီမနေ့မိုးလင်းကနေအဲ့ချိန်အတွင်းကောင်ဒီစိတ်ဟာနော်ရုပ်ဝတ္ထုမဟုတ်လို့ဒါရုပ်ဝတ္ထုဆိုရင်တော့ဒါဟို ဒဇက်ကလေးအငြိမ်မနေဘူးလို့ပြောမှာပဲအခုလည်းဒီတိုင်းပဲပြောတာပဲ supplant ဆိုတာလျှက်ပေါ်လော်လီလို့ဆိုတာဒဇက်ကလေးမှာအငြိမ်မလို့တကူပုတကူသွားနေတာပဲတဲ့ဒါတော့ယောဂီတွေအဲ့ဒါတွေ့တာပဲကိုယ်စိတ်နဲ့ကိုကြည့်အဲ့ဒါတွေ့လာလိမ့်မယ်တွေ့လဲတွေ့တယ်ကိုယ်သတိမထားမိရင်သာရှိမယ်နော်ဒုရခတမထဥပဒနာအာယုံနဲ့စိတ်ကလေးကိုစောင့်ရှောက်ဖို့ခက်တယ်တမထဥပဒနာအာယုံလေးအနေနဲ့စောင့်ပေမဲ့စိတ်ကလေးတင်းထားနော်စိတ်ကလေးကိုမြင့်ထား ဒါဟိုစိတ်ပိုင်းဆိုင်ရာဝိရိယလေးကိုမြင့်တင်ထားတဲ့အချိန်တော့ကိုကရှူအားကောင်းတော့နေသလိုလိုနဲ့နည်းနည်းလေးရှူအားလဲပြောတာနဲ့တပြိုင်နက်နော်တတိယလို့ကြည့်တော့စိတ်ကပြင်းရောက်နေနေမိပြီရှိတော့နော်စောစောတော့ဟန်ကြတယ်ပေါ့ငါသူ့ကိုရှုနိုင်တယ်နည်းနည်းလေးရှူအားလေးလဲပြောတော့အတွေးတွေးမှမသိဘူးဘလောက်ထိ smart ဖြစ်လဲဆိုတာ तू ကကိုယ်ကအသာလေးတခါတည်း ကိုယ့်လက်ထက်ကဘလို့လွတ်သွားမှမသိဘူးနည်းနည်းလေးကြာမှဟာငါစိတ်ကအပြင်းရောက်နေအဲ့ကြမှာသိတာအဲ့ဒီကြမှာသိတာအဲ့ဒါတော့အတော်ကို smart ဖြစ်တယ်ဒါကို तू ကဒူရက်ခံဆိုတာဟိုပြောမယ်ဆိုရင်ငါနဲ့ကိုလည်းထိန်းတယ်ထိန်းလည်းနေမရဘူးအဲလူတွေဆိုဒီလိုပဲငေါက်တယ်သားသမီးတွေကိုနဲ့ငါဆုံးမရတယ်လဲကြာလှပြီပြောရတာဘယ်နှခါရှိပြီလဲမသိဘူးအခါပေါင်းမရနိုင်တော့ဘူးကလေးတွေဆိုတော့ဒီလိုပဲငေါက်တာပဲဒါပေမဲ့ကိုယ်စိတ်နဲ့ကိုယ်ကြတော့ဘယ်သူမှမငေါက်ဘူးဒီတိုင်းပဲခံရတာပဲနော်ဒီတိုင်းပဲခံရတာပဲ ဒါဒါတိပလင်တာဒုက္ခလို့ပြောတာသင်္ခါရဒုက္ခဆိုတာဒါတွေပြောတာကိုကမသိလို့ဒါကြောင့်မလို့ကိုစသမထဥပဒနာအာယုံနဲ့တဏှာအာယုံတခုတည်းမှာထိမ့်ဖို့တိမ့်ဖို့စောင့်ရှောက်ဖို့အမတန်ခက်တယ်တဲ့ဒါလေးတွေကိုလည်းပဲမိမိကဇယက်ကလေးတွေတိလာအောင်လို့နော်ဒုဏိဝါရယံအာယုံတစ်ပါးဝိသဘာကအာယုံနေမသွားတဲ့နဲ့အာယုံနေကာမဂုဏ်အာယုန်နဲ့ပဲကိုမသွားအောင်စောင့်ဖို့ထိမ့်သိမ်းစောင့်ရှောက်ဖို့လည်းခက်တယ်နော်အဲ့ဒီဘက်ကိုမသွားအောင်တားမြစ်ဖို့လည်းခက်တယ်တဲ့ ဆိုတော့အဲ့ဒါဟာ ကိုကိုရောက်ခဲ့ဘူးမြင်ဘူးကြားခဲ့ဘူးတဲ့ဟာတွေတည်းမဟုတ်သေးဘူးတခါတလေဆိုရင်မရောက်ဘူးမမြင်ဘူးမကြားဘူးတဲ့အာယုံသက်စီတောင်းမှစိတ်ကသူ့ဘာသာသူဘလို့တွေးပြီးတော့ဘလို့ရောက်သွားမှမသိအောင်ကိုစိတ်ကနေချက်သွားတာနော်ကြားဘူးမြင်ဘူးရောက်ဘူးတဲ့နေရာတွေကိုရောက်တာကထားတော့ကြားလည်းမကြားဘူးမြင်လည်းမမြင်ဘူးရောက်လည်းမရောက်ဘူးမကြားဘူးမမြင်ဘူးမရောက်ဘူးတဲ့နေရာကိုတောင်းမှစိတ်ကနေချက်သွားလိုက်သေးတယ် အဲ့ဒီလိုမျိုးတွေတွေ့ပါတယ်တဲ့ဒါတော့ယောဂီကအဲ့ဒီလိုမျိုးတစ်ချက်ကလေးအငြိမ်မနေပဲနဲ့ဒါဖို့ထိမ့်ဖို့ဒါစီဖို့ထိမ့်သိမ့်ဖို့ဆောင်းလျှောက်ဖို့ခက်တဲ့ဒီစိတ်ကိုငါတော့ဒီတိုင်းနေလို့မဖြစ်ဘူးငါစိတ်ကအမတန်ကောက်ကျစ်ဆင်းလဲတယ်ငါဖြစ်စီကျင်တာနဲ့သူ့စိတ်သဘာဝနဲ့တခြားတခြားစီပဲနော်အဲ့ဒါတော့ယောဂီကပြင်လာပြီအဲ့ဒီတော့ तू तू အကက်ခတ်လို့တိလာပြင်လာတော့ငါဒီတိုင်းတော့ထားလို့မဖြစ်တော့ငါစိတ်ကိုဒီတိုင်းလှုပ်ထိုင်ဒါတွေဆိုးဖို့ပဲရှိတော့မယ်ဒါအခုစမြင်ပြီပဲဒါကြောင့်ဥဇုံကရောတိမေတာဝီတဲ့ မေဓာဝီယုံ nant တရားတွေကိုတကယ်ပွားများအားထုတ်မယ်ဆိုပြီးတော့မှနော် ကိုယ်စိတ်ရဲ့သဘာဝကိုစိတ်ရဲ့ဇရက်ကိုသိလာတဲ့ယောဂီပညာရှိသည်ယောဂီကရိပ်မိပြီနော်ပညာပညာရှိတဲ့ယောဂီဆိုတော့ကိုယ်စိတ်ကိုရိပ်မိတယ်စောစောစီးစီးရိပ်မိတော့ဒီကောင်လွတ်ထားလို့မဖြစ်ဘူးငါသူ့ကိုတော့ဒီလောက် ကောက်ကျစ်ဆင်းလဲပြီးတော့ငါထားတဲ့နေရာမနေတော့နွားဟောနော်ခိုင်းလို့ကောင်းမကောင်းတဲ့ဟိုနွားလို့ပေါ့ခဏခဏခြံခုံတဲ့နွားခဏခဏလွတ်ထွက်တဲ့နွား နော်ရှင်ကနည်းနည်းလေးဟိုဘက်ကမလှက်လဲနဲ့လှက်လဲရင်မစားစေခြင်းနဲ့အပင်တွေဆွဲစားတဲ့နွားဒါကောက်ကြည့်တဲ့နွားလို့ခေါ်တယ်နွားလောကမှာဒါတော့အဲ့ဒီလိုကောက်ကြည့်တဲ့နွားလိုပဲနော်အရှင်ရဲ့စောင့်ရှောက်မှုမျက်လုံးတစ်စက်ကလေးမှအလင်မပေးအောင် နော်အဲကြည့်နေမှတင့်ကတင်တာဆိုတော့ဒီတိုင်းထားရင်မဖြစ်ဘူးဒီကောင်အမတန်ကောက်ကြည့်တယ်ဆိုပြီးတော့ယောဂီပညာရှိကဒီကောင်ကငါဖြောင်းပြောင်းတန်တန်ငါဖြစ်စေခြင်းနဲ့ပုံစံရောက်ငါလက်ကျင့်ရမယ်အဲ့ဒါ mental training ပဲ mental culture ဆိုအဲ့ဒီမှာစတယ် အဲ့ဒီကစတာဒါကြောင့်စတဲ့အခါမှာကိုကဘာကိုလုံမှလဲလုံမဲ့ပစ္စည်းကိုတိအောင်လုပ်ရတယ်တနည်းရန်သူဆိုရင်ရန်သူရဲ့နယ်မြေထဲမှာအင်အားဘလောက်ရှိတယ်လဲသူတို့ဘာတွေသုံးမှလဲဘလို့ပုံစံရှိတယ်လဲဆိုတာမတိဘဲနဲ့စစ်ဆိုတာထွက်တက်လို့မရဘူးဒါကြောင့်မလို့ဒီစစ်တိုက်မယ်ဆိုရင်စစ်မတိုက်ခင်ကတဲလို့အဲ့ဒီနေရာဒေသရဲ့ရန်သူအင်အားလက်နက်အင်အားတွေအနေထားတွေပထဝီအနေထားတွေကိုအကုန်လုံးသူက ဟိုပြောမယ်ဆိုရင်ထောက်လန့်စုံစမ်းပြီးမှတက်ရတာဒါမှနိုင်တာတို့မဆိုရင်ကိုကသူတို့ရဲ့ဒေကွင်းပြက်ကွင်းကြီးတွေရောက်သွားမှာပေါ့ဒီတိုင်းပဲနော်စိတ်ကိုဒီတိုင်းဘလိုင်းသွားလို့လို့မရဘူးသွားလို့သွားလို့လို့ရှင်ယောဂီရဲ့ရှုံးမှာပဲဒါကြောင့်စိတ်ကိုဇရိတ်တဘာဝသိအောင်အလစ်မပေးရဘူးရှုနေရတယ်စောင့်ကြည့်နေရတယ်ဒါကိုပဲပထမပိုင်းဆိုင်ရာဒါဝိပဿနာပထမခြေလမ်း ဒုတိယခြေလှမ်းကသူ့ဆဲကိုတိပြီဆိုရင်ဒီကငါစိတ်ကဒီလိုရှိတယ်ဆိုတော့ကိုစိတ်ကလည်းဇယိုက်တစ်ခုနဲ့တစ်ခုကဩအများ general general အနေနဲ့တူတယ်ဒါပေမဲ့ပုံကိုတူးချင်းကိုလိုက်လို့မတူတာလေးတွေလည်းရှိတယ် general အနေနဲ့တူတာကတော့အခုပြောတဲ့အတိုင်းတူတယ်ဒါတော့နော်ယောဂီကနေပညာရှိတဲ့ယောဂီကဒီတိုင်းလွတ်ထားတော့မရဘူးမဖြစ်တော့ဘူးငါစိတ်ကဒီတိုင်းထားရင်အမတန်ကောက်ကျစ်ဆင်းလဲတဲ့စိတ်လို့အဖြစ်ထွက်ပြီဆိုရင်တဲ့သူ့ကိုဖြောက်အောင်လို့ဒီကောက်ကျစ်တဲ့နွားပုံစံလိုပဲကိုခိုင်းတဲ့အောက်မှာ ကိုနေစီခြင်းတဲ့ပုံတံနဲ့ကိုမျက်စိဟိုဘက်ကိုလှည့်တယ်လဲနော်ဟိုဟိုအပင်ဆွဲစားဒီပင်ဆွဲစားလက်ရလက်တလို့ဆွဲစားရတဲ့စိတ်မျိုးမရှိအောင်ငါဖြောင်းအောင်လုပ်ပါပဲဆိုပြီးတော့မှသူကဒီမြားသမားဥပမာနဲ့လုပ်တယ်မြားသမားဒီနော်သူ့ရဲ့ဒီမြားတံလေးတွေကဝလုံးတွေတက်သားတွေဆိုတော့နည်းနည်းလေးတက်သားရဲ့သဘာဝအရပင်ကိုမှနည်းနည်းလေးကောက်မဖြောင်းတာလေးတွေရှိတယ်ကောက်နေတာလေးတွေနော်ဒါတော့မြားဆိုတာကတကက်ကို straight ဖြောင်းမှ သူကလေကိုတိုးအားနဲ့နော်အဝေးကိုရောက်တာတို့ဆိုမြားကောက်နေလို့ရှိရင်လဲပြီးတော့မှအဝေးကိုမရောက်ဘူးပြက်မှတ်ကိုမရောက်ဘူးဒါတော့ကောက်နေတဲ့မြားကိုဖြတ်အောင် သူကမီးအပူမှာပေးရတယ်မီးအပူလေးပေးပြီးတော့အဲ့ဒီမြားကိုဖြောင်းယူရတယ်အဲ့ဒါတော့မီးအပူလေးပေးလိုက်တဲ့ခါကျတော့အဲ့ဒီမြားကိုပြန်ပြီးတော့နော်သူကဖြောင်းလို့ရတယ်ဒါတော့မြားသမားဒီလေးသမားဒီသူ့ရဲ့မြားရံကို ကောက်နေတဲ့မြားရံကိုမီးအပူပေးပြီးတော့ဖြောင်းတယ်လို့ပဲနော် ယောဂီကလည်းပဲဟောဒီကောက်ကျစ်ဆင်းလဲတဲ့စိတ်ကိုတမထဆိုတဲ့မီးဒီနေ့အခုတော့ဝိပဿနာဆိုတော့ဝိပဿနာဆိုတဲ့မီးနဲ့အပူတိုက်ပြီးတော့ဖြောက်အောင်လုပ်တယ်ဖြောက်အောင်လုပ်တယ်ဒါတော့သူ့ရဲ့ဒီ observation ခေါ်မှာပေါ့နော်စောင့်ကြည့်မှုအောက်မှာတောက်လျှောက်နေရတော့မလှုပ်တာတော့ဘူးမလှုပ်တာတော့နော် trainer ရဲ့အောက်မှာတောက်လျှောက်စောင့်ကြည့်ပြီးတော့ကျင်လုံးကြာဖို့ကင်ပြီးတော့စောင့်နေတဲ့နော်စောင့်နေတဲ့ခါကျတော့မြင်းတို့နွားတို့ဒီတခြားကိုသွားလို့မရတော့ဘဲနဲ့အဲ့အရှင်ခိုင်းတာလေးကိုပဲနော်အကင်သွားဆွင်သွားလဲခုံဆွင်ခုံလဲရက်ဆွင်ရက်လဲအဲ့ဒီအောက်မှာနေရတော့သလိုပဲတစ်ချိန်လုံးစောင့်ကြည့်နေတဲ့ခါသွားရင်လဲစောင့်ကြည့်ဆိုင်ရင်လဲစောင့်ကြည့်နော်ထိုင်ရင်လဲစောင့်ကြည့်အေးလဲစောင့်ကြည့်ရရင်လဲစောင့်ကြည့်အချိန်မရွေးစောင့်ကြည့်နေတဲ့ခါကျတော့အဲ့ဒီစိတ်ကကြာတော့သိမလှုပ်တာဘူးမလှုပ်တာတော့နော်ဒီ အရှင်သခင်ရဲ့အလိုကျလိုက်လာရတဲ့နော်နွားတို့မြင်းတို့ခွေးတို့လိုပဲမိမိရဲ့ကောက်ကျစ်ဆင်းလဲတဲ့စိတ်ကလည်းပဲဒီယောဂီရဲ့နောက်ကိုလိုက်ပြီးတော့တခြားကိုမသွားတော့ဘူးအရှုကအာယုလေးမှာပဲကပ်ပြီးတော့မှသူကအဲ့ဒီမှာခိုးပြီးနေလာတာအဲ့ဒီတော့ယောဂီကအဲ့ဒီလိုနေအချင်းကောက်ကျစ်ဆင်းလဲတဲ့စိတ်ကိုနော်တစ်စက်ကလေးအလွတ်မပေးဘဲနဲ့ကြည်ပြီးတော့ observation ကောင်းကောင်းနဲ့ကြည်ခြင်းအားဖြင့်မိမိစိတ်ကိုပြန်ဖြောက်ယူတာ အဲ့ဒါဝိပဿနာပဲဒါကြောင့်ပထမပိုင်းမှာနော်စိတ်ထွက်တာစိတ်ပြေးတာဟိုသွားဒီသွားသွားတာကိုကိုမရောက်စီခြင်းတဲ့နေရာရောက်တာကိုတွေ့တဲ့အခါမှာစိတ်မညစ်နဲ့အဲ့ဒါစိတ်ရဲ့ဇရက်ကိုစတွေ့တယ်လို့မှတ်ပါငါစိတ်တွေထွက်တယ်လို့မမှတ်ရဘူးစိတ်ရဲ့သဘာဝတွေငါတွေ့ပြီလို့ဒီလိုမှတ်ရတယ်နော်ဟောစိတ်ကဒီလိုပါလားဆိုတာသိဖို့အရေးကြီးတယ်တီးပြီးပြီဆိုလို့ရှိရင်မိမိကတခုတော့ပြင်ရတော့မယ်။အော်ဒါဘာကြောင့်လဲ။ငါရဲ့စောင့်ကြည့်မှုအောင်မှာသူ့ကိုထားမှာပဲဆိုရင်စောင့်ကြည့်မှုအားကိုမြင့်ပေးပါ နော်စောင့်ကြည့်မှုအားကိုမြင့်ပေးပါတတိရဲ့အလောက်ကလည်းစောင့်ကြည့်ခြင်းပဲနော်ဒါကြောင့်တတိဟာအာရခပစ္စုပ္ပထာနာအာရခဆိုတာစောင့်ရှောက်ခြင်းပြောတာ guard ပြောတာ guard စောင့်ရှောက်ခြင်းဒါတော့အဲ့ဒီ guard ဆိုတဲ့တာဝန်ကိုဘယ်သူကလုပ်တယ်လဲဆိုတော့တတိကလုပ်တယ်ဒါကြောင့်မိမိကဒေါရ6ပါးကဝင်လာတဲ့အာယုံမှန်သမျှကိုတောက်လျှောက်စောင့်ကြည့်တတ်တဲ့တတိဆိုတဲ့အဆောင်အရှောင်းနဲ့ထားရင်ဒီကောင်တခြားအာယုံသွားခွင့်မရှိတော့ တခြားအောင်သွားခွင့်မရှိတော့ဘူးအဲ့ဒါတော့ယောဂီရဲ့နောက်ကိုပဲလိုက်ရတော့တယ်ဆိုလိုတာကအမှတ်ထဲမှာပဲသူလိုက်နေရတော့တယ်တခြားအောင်သွားလို့မရဘူးအဲ့ဒါဒီပြင်ယောဂီရဲ့ပထမပိုင်းစိတ်ထွက်စိတ်ပြေးတာတွေကိုတွေ့လိမ့်မယ်စိတ်မပြတ်နဲ့စိတ်ရဲ့သဘာဝတွေ့တယ်လို့မှတ်ဒုတိယကတော့မိမိကဟောဒီကောက်ကျစ်ဆင်းလဲတဲ့နွားနဲ့တူတဲ့ငါစစ်ကိုငါဟာတတိကလေးအလွတ်မပေးဘဲနဲ့ရှုတိလို့ရှိရင်တော့ဒီစိတ်လဲကြာကြာမခံနိုင်ဘူး ဒီနေရာမှာပဲအရှုကအာယုံလေးမှာပဲကပ်ပြီးတော့နေလိမ့်မယ်လို့အဲ့ဒါလိုယုံကြည်ပြီးတော့မိမိရဲ့ရှုအားကိုမြင့်တင်ပေးပါတဖြည်းဖြည်းတဖြည်းဖြည်းနဲ့ပြည့်တတ်တဲ့စိတ်ခါငြိမ်ပြီးတော့နော်ဒီလက်ကျင့်သင်ကြားပေးတဲ့ trainer ရဲ့ပိုင်နွားပိုင်ရှင်မြင်းပိုင်ရှင်ရဲ့နော်ဒီဖြစ်စေခြင်းတဲ့ပုံသဏ္ဍာန်အတိုင်းလေးပဲဒီအလိုကျနေတော့သလိုပဲ ဒီကောက်ကျစ်ဆင်းလဲတဲ့စိတ်ကလည်းယောဂီရဲ့နေဖြစ်စေခြင်းနဲ့နေရာရှုစေခြင်းနဲ့နေရာမှာပဲကြည်ပြီးတော့ရှုပြီးတော့နေလာပါလိမ့်မယ်အဲ့ဒီခါဆိုရင်စိတ်ကတဖြည်းဖြည်းတဖြည်းဖြည်းနဲ့ယဉ်ကျေးလာပြီးသူ့ရဲ့ဇယိုက်တွေပြောင်းပြီးတော့ကိုဖြစ်စေခြင်းတဲ့ပုံစံကိုရောက်ပြီးနော်အဲ့ဒီလိုပြောရအောင် ရှုတဲ့အချိန်ခါမှာမနေ့ကပြောခဲ့တဲ့အတိုင်းဝိရိယနော်ဝိရိယများတော့တတိဘောဝိရိယတင်ပေးပါဝိရိယကောင်းရင်တတိဘောလိမ့်မယ်တတိဘောတော့တမာတိယ နော်စိတ်စုစိတ်အားကောင်းလာလိမ့်မယ်တမာတိရတော့ပညာဖြစ်ပညာဖြစ်တဲ့ခါမှာအသေးစိတ်သူတို့ရဲ့ဖြစ်တာနဲ့ပြက်တာပေါ်တာနဲ့ပျောက်တာနော်အဲ့ဒါလေးတွေသိလိမ့်မယ်ဝင်တာနဲ့ထွက်တာအဲ့ဒါလိုတဖြည်းဖြည်းတဖြည်းဖြည်းနဲ့သူ့အကြောင်းပို့ပို့သိလာပါလိမ့်မယ်အဲ့ဒါလိုသိနေအောင်ယောဂီများကကိုယ့်ဘက်ကနေပြီးတော့မှလွတ်ပေးလို့မရဘူးငေးနေလို့မရဘူးပျော့နေလို့မရဘူးလို့စက်ကလေးကိုမြင့်တင်ပေးပြီးတော့မှ gain ဒီချိန်ဒုတိယချိန်စတင်ပြီးတော့ရှုမှတ်ပွားများအားထုတ်ကြပါကုန်စို့ယောဂီပေါင်းတို့ ထိုင်ပြီးတော့မှတ်ကြရမယ်ထိုင်ကမနာအချိန်ရောက်ပါပြီအလုံးစိတ်ကလေးများကိုစူးစီးပြီးတော့ကမ္မထအာယုံလေးပေါ်မှာပဲကမ္မထအာယုံဆိုတာကထင်ရှားရအမူအရာလေးတွေကစပြီးတော့မှထိုင်တဲ့အချိန်ကမှပြင်တဲ့အမူအရာလေးများကစလွတ်တတ်နေရင်အဲ့ဒါလေးတွေကိုမလွတ်ပါစေနဲ့စောစောကပြောခဲ့တဲ့ထက်မှာ တတိဆိုတာဆစ်လိပ်တောက်တဲ့လူရဲ့ဆစ်လိပ်ဖြားမှာမိကိုလေးတငွေငွေနေပါသွားသလိုနော်ငွေငွေငွေငွေဆိုတဲ့ဟာလေးပါသွားသလိုပဲကိုယ့်ရဲ့အမှုရာလေးထဲမှာလည်းပဲတတ်နိုင်သေး၍တတိလေးတွေကိုထည့်ပေးပါအသေးစိတ်ကလေးမဟုတ်ရင်တောင်မှပဲခက်ကြဲကြဲလေးကိုတော့ထည့်ပေးသွားပါ ထိုင်နေတဲ့တထိုင်လေးအတွင်းမှာ တမာရီဉာဏ်ရင့်ကျက်တဲ့ဗာရမီဉာဏ်ရင့်ကျက်တဲ့ပုဂ္ဂိုလ်များဟာအဲ့ဒီတလန့်တထိုင်တလွားတထနော်ဒီလိုအချိန်လေးတွေမှာပဲတရားတွေ့သွားကြတာပါဒီမာစီစရောကြီးပြောတဲ့စကားလုံးတစ်လုံးရှိပါတယ်ယောဂီတွေကိုမှားတာကတော့တံပစင်းညအပိုင်းမှာကအမူအရာ အသေးလေးတွေကိုမှတ်တဲ့ဟာဖြစ်ပါတယ်နော် တဲ့တဲ့ကြည်တာစောင်းကြည်တာနောက်ကိုလှည့်ကြည်တာကိုယ့်ရဲ့ခန္ဓာကိုယ်မှာအဝတ်စားပြင်းတာရေတောက်တာဓမင်းစားတာစသည်အမူအရာအလုံးပေါ့ရမ်းများမှာတော့တပိတ်ကိုင်းတာစသည်အရာတွေပါတာပေါ့လေနောက်ရေချိုးတာနောက်ဆုံးကုံကုံတဘူတဘာသွားတာစားပြီးတော့မှတ်ကြရပါတယ်ဒါကြောင့်မလို့မရှိဆရာတော်ကြီးကဘာချုပ်ပြောတယ်လဲဆိုရင် ဒီအမှုအရာလေးကတော့အရင်မကြည့်ပါဘူးဆိုပြီးတော့မှအဲ့ဒီသေးသေးလေးမကြောင်ကို ကိုကသေးတယ်ဆိုပြီးတော့မှအဲ့ဒါလေးကိုအရင်မကြည့်ဘူးရဲ့လို့တဲ့ပြတ်မထားခဲ့ပါနဲ့အဲ့ဒီအရင်မကြည့်ဘူးဆိုတဲ့သေးသေးလေးဟာအရေးကြီးပါတယ်တဲ့အရေးမကြည့်ဘူးဆိုတဲ့အမှုအရာလေးကအရေးကြီးပါတယ်တဲ့ဘာဖြစ်လို့လဲဆိုရင်သတိသမารီအားကောင်းလာတဲ့အခါ ဒီစိတ်ကြောင့်ဖြစ်သောလှုပ်ရှားမှုကိုစိတ်တစားယုလို့ခေါ်တယ်မိမိခန္ဓာမိမိရဲ့စိတ်ကနေပြီးတော့ကြွမယ်လမ်းမယ်ချမယ်ထိုင်မယ်ထမယ်ကွေးမယ်ကုန်းမယ်ကောက်မယ်ကြည့်မယ်ဆိုတော့စိတ်ကလေးအရင်ဖြစ်ပြီးမှခန္ဓာကိုယ်ကလှုပ်ရှားတယ်ဆိုတော့အဲ့ဒီလှုပ်ရှားတဲ့အမူအရာဒီစိတ်ကြောင့်ဖြစ်လို့စိတ်တစားယုလို့ခေါ်တယ်ဒါတော့မိမိကလှုပ်တိုင်းလှုပ်တိုင်းစိတ်ကြောင့်လှုပ်ရတာဖြစ်တဲ့အတွက်ကြောင့်မလို့စိတ်အခြေခံလှုပ်ချင်တဲ့စိတ်အခြေခံကြောင့်ခန္ဓာကိုယ်ကလှုပ်ရှားသွားလာမှုဖြစ်တော့ထိုယုတ်ကလေးများကိုရှုတဲ့ အဲလိုက်ပြီးတော့ရှုမှတ်နေရင်ရှုမှတ်ရင်းနဲ့တမာရီကတက်လာရတယ်တက်ပြီးမှအဲ့ဒါကိုအဲဝိပဿနာတင်ပြီးတော့ရှုတဲ့အခါကျတော့အဲ့ဒီနေရာလေးမှာတရားတို့တရားမြတ်လည်းရနိုင်တယ်တဲ့ဒါကြောင့်ဒီမူရာလေးကတော့အရေးမကြီးဘူးရဲ့လို့နော်အဲ့ဒါလိုလေးချမ်းမထားခဲ့ပါနဲ့အရေးမကြီးဘူးဆိုတာလေးကအရေးကြီးပါတယ်တဲ့အဲ့ဒီတော့ဦးဇင်းတို့ယောဂီများအလုံးသိကြပြီးကြားဘူးကြပြီးတဲ့ဟာကိုထပ်ပြောရရင် ရှင်အနန္ဒမထေရကြီးရဟန္တာဖြစ်တာကိုကြည်ပါဒါအထင်ရှားဆုံးเนาะရှင်အနန္ဒမထေရကြီးကမနေ့ဖြန်တန်ခါရနာတင်တော့မယ်ဆိုတော့သူ့မှာကသောတာပန်ပဲရှိသေးတယ်မနေ့ဖြန်ကเนาะတန်ခါရနာတင်တော့မယ်ဆိုတော့ရှင်မဂ္ဂတဗမထေရမြတ်ကြီးအကျန်တဲ့ရဟန္တာကသတိပေးကြတယ်အရှင်အနန္ဒမမေ့နဲ့နော်ကျန်တဲ့ရန်တွေကအကုန်လုံးရန်တာတွေအပင်ကြီးတကိုရတဲ့ရန်တာကြီးဒီကြီးပဲဆိုတော့သူတပားတည်းပဲသောတာပန်အဖြစ်နဲ့ပါနေတော့သူကမပါလို့လည်းမဖြစ်တော့ပါစေခြင်းနဲ့ဒါကြောင့်မလို့ရှင်အနန္ဒာဟာ အဲသူ့ကိုဒီတန်ခါရနာတင်ကိုယ်စလဲအဖြစ်ရွေးချယ်ပြီးတော့သူ့ကိုအဖြစ်ပု္ပ္ပကပေါ့နော်အန်ဆာရာအဖြစ်ရွေးချယ်ခံရပြီးကြတဲ့ဒီလိုရှင်မာကတ္တဗကိုရိုကြီးကလည်းပဲသတိပေးတယ်ဒါကဒီစီဝေးကြီးရဲ့သဘာပတိပေါ့ဥက္ကဋ္ဌပေါ့ president သူကလည်းပဲအသတိပေးတယ်အဲငါရှင်အာနန္ဒာတဲ့မမေ့မလျော့နဲ့ဆိုတော့ तू မပါလို့လည်းမဖြစ်တော့သူ့ကိုခြံထားလို့မရလို့ qualify မဖြစ်ဖ ೇನೆ ရွေးရတာ ဒါသူရဟန္တာဖြစ်မယ်ဆိုတာလည်းသိလို့ရွေးတာပေါ့လေရွေးတဲ့ချင်းကသောတာပန်ပဲရှိသေးတယ်ဒါကြောင့်အဲ့ဒီချင်းကစပြီးတော့တရားထုတ်ခဲ့တာမနေ့ဖြန်စီဝေးစတော့မဲ့တန်ခါရနာတင်ပွဲကြီးစတော့မဲ့ तू ကဒီနေ့ထီအောင်သောတာပန်ပဲရှိသေးတယ်ဒါကြောင့်မလို့နောက်ဆုံးကြိုးစားမှုအနေနဲ့တန်ခါရနာမတင်ခင်နောက်ဆုံးဒီညမှာ तू ကြိုးစားတယ်တညာလုံးဈဉ္ညာလျှောက်ပြီးတော့မှတ်တာနော်အိတ်တော်မေခုဈဉ္ညာကမ္မထာနဲ့တညာလုံးကုန်လွန်စေပြီးတော့မနေ့မိုးလဲအာကြီးကနီးတော့စိတ်ကလည်းပဲ နည်းနည်းပြားများလာတဲ့သဘောရှိတယ်ဖြစ်ခြင်းတဲ့ဇောပေါ့လေအဲ့ဒီလိုဇောကများဝိရိယကိုတင်တော့ဝိရိယကများလွန်ပြီးတော့မှအဲတမာတိဘက်ကနည်းနည်းလေးကျနေတယ်ဒါတော့ဝိရိယနဲ့တမာတိမမျှသလိုဖြစ်ပြီးတော့အဲ့ဒီမှာ out of balance ဖြစ်ပြီးသူကကြိုးစားပါလျက်နဲ့နော်တရားသူမရောက်နိုင်ဘူးရန်တာမဖြစ်နိုင်ဘူး ဒါတော့ gain ငါတော့တိတ်များလွတ်နေပြီထင်တယ်ခဏလေးဝိရိယရှော့အောင်ပါပဲဆိုပြီးတော့ဈဉ္ဉံရှောက်နေတဲ့နေရာကနေပြီးတော့သူ့ရဲ့ကမ္မထမ်းကြောင်းလေးတွေကိုဖြည်းဖြည်းအမှတ်ကလေးနဲ့သွားတယ်ဖြည်းဖြည်းအမှတ်ကလေးနဲ့သွားတော့သူ့ရဲ့လဲလျောင်းမဲ့ဂရင်ပေါ်မှာတင်ပလွဲလေးထိုင်ပြီးတော့ gain ခဏတစ်ဖြုတ်အနားလေးယူလိုက်အောင်မယ်ခန္ဓာကိုယ်တတိအမှတ်ကလေးနဲ့အနားယူမယ်ဆိုပြီးတော့မှလဲမယ်လို့ခန္ဓာကိုယ်ကိုစောင်းလိုက်တယ်ခေါင်းကလည်းစောင်းစောင်းကြီးဖြစ်နေပြီနော်အောက်ကခြေထောက်ကလည်းကျမ်းပြင်ကလွတ်နေပြီနော် သို့တော့ခေါင်းကခေါင်းအောင်ပေါ်ကိုမရောက်သေးဘူးနော်ဒါတော့သူ့ရဲ့အမူအရာကကိုလုကလန်ကြီးဖြစ်နေတယ်နော်ထိုင်တာလည်းမဟုတ်ဘူးအိတ်တာလည်းမဟုတ်ဘူးကိုလုကလန်ကြီးကလန်ကြီးဖြစ်နေတာခေါင်းနဲ့ခေါင်းအောင်ကိုမထိသေးခင်ခြေထောက်ကတော့ကြမ်းမြင်ကလွတ်ပြီးတော့မှဂရင်ပေါ်ကိုလည်းမရောက်သေးဘူးကိုကလန်ပြက်ကြီးဖြစ်နေတယ်အဲ့ဒီကလန်ပြက်အနေအထားကြီးနဲ့ရန်တာဖြစ်သွားတာနော်ရှင်အနန္ဒာရဲ့ရန်တာဖြစ်နေတာကလန်ပြက်အနေအထားကြီးခေါင်းပေါ်ကိုရောက်ပြီးခန္ဓာကိုယ်လည်းမဆန့်လဲရသေးဘူး အဲ့ဒီလိုမရောက်သေးခင်မှာခေါင်းနဲ့ခေါင်းနဲ့မရောက်သေးခင်လမ်းတစ်ဝက်ခြေထောက်ကလည်းကြမ်းမြင်ကလွတ်ပြီးတဲ့အတွက်တန်လန်းကြီးခရင်ဘောကိုမတင်ရသေးဘူးအဲ့ဒီချိန်လေးမှာရှန္ဒနာမထေရရန္တာဖြစ်ခဲ့တယ်ဒါကြောင့်ဒီအမူအရာလေးတွေမှတ်တဲ့အခါမှာမိမိတတ်နိုင်သေး၍နော်စိတ်နေသေး၍မိနေသေး၍ကလေးဖန်ကြပါနော်အ ਨੇ ဆုံးလေးတော့ငါထိုင်နေတဲ့ထနေတယ်ဆိုပြီးတော့တတိခတ်ကြဲကြဲလက်လောက်ပဲထားတော့နော်ကိုယ့်ရဲ့စိတ်ကိုပြင်ရမှာဖြစ်တဲ့အတွက်အမူအရာကိုစိတ်အရှုနေတဲ့ တတိကိုအလေ့ကျင့်လုပ်ပေးနေတာဖြစ်တဲ့အတွက်ကြောင့်မလို့အ ਨੇ ဆုံးကြဲကြဲလေးလောက်ပါပါစီနော်ကြဲကြဲလေးလောက်ပါပြီးတော့မှနော်အရန်ကြီးမနှင်းရင်တောင်မှပဲအတင်းတင်းလျော့ပတ်စွာလေးနော်မိမိအတိစိတ်ကလေးနဲ့လက်လှုပ်တာခြေလှုပ်တာနော်အောက်ကိုနှိမ့်ချတာပြီးတော့လက်ထောက်တာခြေကွေးတာစသည်ပေါ့လေနော်လက်ပြင်တာလေးတွေကိုနည်းနည်းအတိကလေးနဲ့မထိုင်ခင်ကစပြီးတော့မှဇင်းကြံကတမာတိကို ထိုင်တဲ့တမာတိကိုယူခဲ့ပါဒါကြောင့်မလို့ဇင်ညာတမာတိမှသည်ထိုင်တမာတိထိုင်တမာတိမှသည်ဇင်ညာတမာတိဇင်ညာတမာတိမှသည်လှုပ်ရှားမှုရသွားလာတဲ့တမာတိအဲ့ဒီလိုမျိုးတမာတိတတိတတိအချင်းချင်းတမာတိတမာတိ အချင်းချင်းဆက်သွားတဲ့အခါကျရင်ဂျားမှာအမှတ်တွေစိတ်ပြီးတော့ကိလေသာဂျားခုစရာမရှိတော့ဘူးဒါတော့ကိလေသာဂျားခုတယ်ဆိုတာကဒီအမှတ်တွေကကျဲပြီးတော့နေတဲ့ချိန်ကမှအတွေးတွေဝင်တာအတွေးဝင်လို့ အတွေးနဲ့တွဲပြီးတော့မှဟိုစဉ်းစားဒီစဉ်းစားကိလေသာတွေကပါတာဒါကြောင့်ကိလေသာကြားမခုစေခြင်းမှုဆိုလို့ရှိရင်ထိုင်တဲ့အချိန်ခါမှာလဲထိုင်တဲ့အခါမှာတွေ့ရတတ်တဲ့နော်မူမူမရဲ့မူရင်နော်မူလကမ္မထံအာယုံကိုဖြစ်စေနော်တခါတလေမှပေါ်လာတတ်တဲ့ဝေဒနာကိုဖြစ်စေတခါတလေပေါ်လာတတ်တဲ့စိတ်ထွတ်စိတ်ပြေးကိုဖြစ်စေ နော်အပြင်းရတာအိတ်ချင်တာနော်အားအစသည်ဖြင့်အတွေ့အမြင်မျိုးပေါ်တာဒါတွေကိုလည်းပဲတခါတည်းခက်တင်းတင်းလေးစစ်စစ်ကလေးမှတ်ပေးရတယ်ဒါတော့ စိတ်ကနည်းနည်းလေးလေးလာလို့အိတ်ချင်စိတ်ပေါ်ရင်နည်းနည်းလေးယောဂီကခန္ဓာကိုယ်လေးကိုနည်းနည်းလေးပြင်လဲရတယ်ပြင်တယ်ဆိုတာနည်းနည်းလေးဆန့်လိုက်နော်ဆန့်တယ်ဆန့်တယ်ဆန့်တယ်လို့ဆန့်ဆန့်ပြီးလို့ရှိရင်အဲ့ဒီချိန်ကျတော့နည်းနည်းလေးအသက်ရှူတာလေးပါပြင်ပေးနော်အသက်ရှူတယ်ဆိုတာလေးကနည်းနည်းလေးတစ်ခါတလေကြာရင်တိုးနေတတ်တာဖြစ်တဲ့တတိကလေးထားပြီးတော့ဝမ်းဘက်ကိုမှတ်တဲ့သူကလည်းပဲနည်းနည်းလေးအသက်ကလေးပြပြွားလေးရှိပြီးတော့ဖောင်းတယ်ဘိန်းတယ်လို့စိတ်အဆိုးလေးနေပါထည့်ပေးရတယ် နော်စိတ်တွေလေးလို့အိတ်ချင်စိတ်ပေါက်ရင်ခန္ဓာကိုယ်လေးနည်းနည်းပြန်မှတ်နော်မတ်တဲ့ခါလေးမှာမတ်တယ်မတ်တယ်မတ်တယ်ဆိုတော့အတိကလေးနဲ့မှတ်မှတ်ပြီးပြီဆိုလို့ရှိရင်အတိကလေးကိုနည်းနည်းလေးပုံမှန်ရှုဖောင်းတယ်ဘိန်းတယ်အဲ့ဒီချိန်ကမှစိတ်ဆိုလေးထည့်ပြီးပါစိတ်ကလေးတွေပြန်လန်းလာစေအောင်နော်ဖောင်းတယ်ဘိန်းတယ်ဖောင်းတယ်ဘိန်းတယ်ဝင်လေထွက်လေမတ်တဲ့သူကလည်းပဲနည်းနည်းလေးပုံမှန်လေးထည့်နည်းနည်းလေးခူးဆိုင်ရှုလိုက်တော့ဝင်တယ်ထွက်တယ်နော် ဝင်ပြီးတော့တိုးတိုက်ပြီးတော့သွားတဲ့သဘော တိုးတိုက်ပြီးတော့မှထွက်သွားတဲ့သဘောတွန့်ကန်သွားတဲ့သဘောအဲ့ဒီသဘောလေးတွေကိုဝါယောတန်ရဲ့ပရမတ်သဘာဝလို့ခေါ်ပါတယ်ဒါတော့မိမိကနော်ရှုမှတ်နေရင်စိတ်တွေလေးလာလို့ပြင်းလာပြီဆိုတိုင်းဆိုတိုင်းနည်းနည်းကလေးနည်းနည်းကလေးအဲ့ဒါလိုလေးပြင်ပြရတယ်အဲ့ဒါလိုလေးနည်းနည်းပြင်ပြင်ပြီးတော့သွားရပါတယ်တခါတလေမှအရန်ကြီးအရန်ကြီးအိတ်ချင်စိတ်ပေါက်လို့ရှိရင်လည်းပဲ နော်စာကတော့အာလောကတင်ညာလို့ခေါ်ပါတယ်အာလောကဆိုတာက အလဲရောင်တင်ညာပြောတာမျက်စိတော့မဖွင့်ဘူးသို့တော့မိမိမျက်လုံးထဲမှာအလဲရောင်ကြီးကိုအာယုံယူလိုက်တာနော်အာယုံယူလိုက်တယ်အာယုံယူလို့နော်မျက်မျက်လုံးထဲမှာအလဲရောင်ကြီးမြင်လာပြီဆိုလို့ရှိရင်ဒါအာလောကတင်ညာလို့ခေါ်တယ်အာလောကကအလဲရောင်တင်ညာကအမှတ်အလဲရောင်ဆိုတဲ့အမှတ်နဲ့မိမိမျက်လုံးထဲကိုလဲအောင်လုပ်လိုက်တာအဲ့ဒီလိုမျိုးနဲ့လင်းရင်လည်းကောင်းတယ်အဲ့ဒီလိုမျိုးကတော့လင်းခဲ့ပါတယ် တကယ်လို့တစ်ခါတည်းလေအရာအိတ်ချင်းလို့ရှင်လည်းပဲအလင်းရောင်ရှိတဲ့ပရင်ပေါက်ကိုမျက်လုံးတဲ့တဲ့ဖွင့်ပြီးတော့အဲ့ဒီအလင်းရောင်ကိုဟိုးအဝေးကြီးထိပို့ပြီးတော့မှ မြင်တယ်မြင်တယ်မြင်တယ်မြင်တယ်လို့အလင်းနေတဲ့အလင်းအလင်းရောင်ကြီးကိုကြည့်ပြီးတော့လည်းပဲ2မိနစ်3မိနစ်တန်စီတော့မှတ်လို့ရတယ်စိတ်ကလေးအေးလို့မျက်လုံးလေးပြန်အေးသွားပြီဆိုရင်ပြန်မှိတ်ပြီးတော့မှမူလကမ္မထံကိုပြန်သွားပါနော်ဒါတော့ထိနာမိတာကိုအဲ့ဒီလိုမျိုးခန္ဓာကိုယ်အနေအထားပြင်ခြင်းအဖြစ်သလိုကောင်းအလဲရောင်ကိုကြည်ခြင်းအဖြစ်သလိုကောင်းနော် အဲ့ဒီလိုမျိုးပြင်ပြီးတော့မှအဲရှုမှတ်သွားရပါတယ်ဒါတော့ဌိနမိတ်တဆိုတာကနော်ငြိမ်လာရင်ဝင်ဝင်လာတာဖြစ်တတ်တဲ့အတွက်ကြောင့်မလို့သူကအဲဘာနဲ့တူလဲဆိုရင်ကမ္မထန်တခုလို့ခေါ်တယ်နော်ကမ္မထန်တခုဆိုတာကတာမန်အပြင်အကြည့်ရင်တော့ယောဂိကငြိမ်နေတမာရိရတယ်ထင်ပေမဲ့အဲ့ဒီငြိမ်နေတာအထက်မှာဖြည်းဖြည်းဖြည်းဖြည်းနဲ့မှေးမှေးလာပြီးတော့မှအဲမှားရင်မှားရင်ကနေမှေးပြီးတော့မှေးငြိမ်ငြိမ်နေတတ်တယ်မှေးငြိမ်ငြိမ်တယ်လို့အဲ့ဒီအမှေးမျိုးကကမ္မထန်တခုတဲ့ ကိုယ်သမားကြီးကခိုးအခုခံလဲရတာအဲ့ဒါမသိလိုက်ဘူးအဲကြောင့်ကိုယ်သမားကြီးတွေအခိုးမခံစေနဲ့နော်အခိုးမခံရစေနဲ့အဲထိနာမီတာပါလာရင်နည်းနည်းလေးအသက်ကလေးကိုနည်းနည်းလေးနည်းနည်းလေးရှူရှူလေးရှူလိုက်နည်းနည်းလေးအများကြီးမလိုဘူးနော်ဖောင်းပိန်သမားလည်းနည်းနည်းလေးအဲရှူလိုက်တော့ဖောင်းနာပိန်နာလေးပိုထင်ရှားတော့စိတ်ကလေးပြန်လန်းသွားပြီနော်အဲ့ဒီခါကျလို့ရှိရင်တော့ပုံမှန်တိုင်းသွားလို့ရတယ်အဲမရလို့ရှိရင်အလင်းရောင်လေးကြည့်နော်အဲ့ဒါလိုလေးနည်းနည်းပါးပါးကြောလေးကိုဆန့်ပြန်ပြီးတော့မတ်တယ်မတ်တယ်နဲ့ဆန့် အဲ့ဒါလိုလေးနဲ့သွားပါတယ်အိတ်ရှင်လောမကနော်ဘလို့မှမှတ်လို့မရအိတ်ရှင်တယ်ဆိုလို့ရှိရင်တော့ယောဂီကထားပြီးတော့ဖြည်းဖြည်းစဉ်ညာရှောက်နော်ကမ္မထစဉ်ညာကမ္မထနဲ့မှတ်လို့ရတယ်သို့တော့နိုင်ဝဲမပြည့်တော့မထပါနဲ့နိုင်ဝဲပြည့်လို့မှအိတ်ရှင်စိတ်ကအယမ်းများနေလို့ရှိရင်စဉ်ညာကမ္မထနဲ့မှတ်ပါနော်တကယ်လို့စဉ်ညာလျှောက်တာတောင်စိတ်ကလေးရင်လည်းပဲမျက်လုံးကိုသူကမျက်နှာတက်ရပါတယ်ဒါဖះပြောတဲ့အတိုင်းပါပဲ နော်မျက်နှာတက်တဲ့ခါမှာတော့အားလုံးအမူအရာတွေကိုတော့နော်ဖြည်းဖြည်းချင်းမှတ်မိအောင်ကြိုးစားပြီးတော့မျက်လုံးလေးကိုမျက်နှာတက်တက်ပြီးတဲ့ခါကျလို့ရှိရင်အဲအဲ့ဒါကြတော့ဈဉ္ညာလျှောက်တော့မှတ်တော့နော်အဲ့ဒီလိုမျိုးဒါကြောင့်မိမိအချိန်ထဲမှာအခိုးမခံရပါစေနဲ့တခုကကိုနောက်ကိုရဲ့အတွင်းထဲမှာဝင်နေတယ်နော်မြို့ထဲမှာဝင်ပြီးတော့မြို့သူမြို့သားလိုဟန်ဆောင်ပြီးတော့နေတဲ့တခုကအမတန်ဖမ်းရခက်တယ်နော်အမတန်ဖမ်းရခက်တယ်အခုအစိုးရပြောပြောနေတဲ့ home grown terrorist ဆိုတာကို ကိုယ့်ရဲ့ပြည်တွင်းမှာပဲအဖြစ်သမားဝဲနေတာပြောတာဒီမှာပဲမွေးတာဒီမှာပဲဒီမှာဒီမှာမွေးပြီးဒီကလူတွေကိုဖြစ်စီမှာဆိုတော့ဌိနမိတ်တာဆိုတော့ဘယ်မှမှမမွေးဘူးဒီထဲပဲမွေးတယ်ဒီထဲမွေးပြီးရင်ဒီထဲမှာရှိနေတဲ့အကောင့်တွေကိုဖြစ်ဖို့တွေစောင့်နေတာဖမ်းလို့ခက်တယ်သူက home grown ကိုရှိမှာပဲမွေးကိုရှိမှာပဲကြီးပြီးတော့ကိုရှိရအကောင့်တွေဖြစ်မလို့စောင့်နေတယ်ဒါကြောင့်ကမ္မထန်တစ်ခုအဝယ်မခံမှနဲ့တတိနော်တတိကလေးကိုခြံစည်းရလွန်ကားပြီးတော့မှ ထိုင်ခြင်းတိုင်းထိုင်ခြင်းတိုင်းမှာအဲ့ဒါလေးကိုအမှတ်ရပြီးတော့အထုတ်ကြပါနည်းနည်းလေးပြော့နေရင်ခန္ဓာကိုယ်လေးဆန့်ဆန့်ပြီးတော့ပြင်ပြီးနော်မရလုံးမကဖြစ်လို့ရှိရင်မျက်လုံးလေးဖွင့်အလင်းရောင်ကိုကြည့်ပြီးတော့မှတ်ပြီးဓာတ်မမရသေးဘူးဆိုတတ္တရအစင်မှာစဉ်းညာလျှောက်ပြီးတော့မှတ်ပြီးပါနော်သို့မဟုတ်ဆိုရင်တော့ကိုယ်ရှိတာလေးအခုခံရလိမ့်မယ်ဒါကြောင့်မိမိတို့ကမ္မထာအထုတ်တဲ့ခါမှာကိုယ်ရှိပြီးသားတမာတိလေးတွေကို နော်အခိုးမခံရအောင်ကြိုးစားပြီးတော့တတိတရားလေးများများလှုပ်ပေးပါဝိရိယလေးတင်ပေးပါ နော်တတိတရားလေးပို့ပေးပါဓမ္မတိတရားလေးနဲ့ဆိုင်ပြီးတော့အရှုခံအာယုံကိုမလွတ်အောင်တတ်နေသမျှစိတ်စိတ်ရှုပြီးတော့နော်ရှုမှတ်ပွားများနိုင်ကြပါစေလုံးစုံဓမ္မအနိစ္စဒုက္ခအနတ္တဤယွဤမြကြားဘူးကတုတ္တလွလောက်ပါဆိုတာလေးရှိပါတယ်မဆီဆော်တော်ကြီးဟောထားတဲ့တဏှာသင်္ခရတုတ်ထဲကဟာလေးကနော်ယောဂီများတယောက်ဟာတပည့်တော်တို့ဘလောက်ထိတရားအခြေခံဘုသူတ္တတွေရှိထားဖို့လိုသလဲလို့ နော်မိမိစိတ်ထဲမှာထင်လို့ရှိရင်အများကြီး များများမလိုပါဘူးတဲ့တဏသင်္ကရတုတ်ထဲမှာတရားမင်းကြီးကလူပြေလာမေးလို့လာဆင်မေးလို့မြတ်စွာဘုရားကဖြေခဲ့တဲ့နေရာလေးကိုမာစီစရောကြီးကလွယ်အောင်လုပ်ပေးထားတယ်လုံးစုံဓမ္မအနိစ္စဒုက္ခအနတ္တဆိုတာလုံးစုံဓမ္မဆိုတာအလုံးစုံသောယုတ်တရားနံတရားလို့ဒီလိုအတိပ္ပယ်ရှိတယ်အလုံးစုံသောယုတ်နံတရားတို့သည်အနိစ္စဒုက္ခအနတ္တ အနိစ္စမမြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘောအနတ္တအနတ္တအတ္တမဟုတ်တဲ့သဘောနော်ငါငါပိုင်အစိုးမရတဲ့သဘောအဲ့ဒီလက္ခဏာ၃ပါးအနေနဲ့ဟောယုံနာမှန်လို့ရှိရင်အနိစ္စဒုက္ခအနတ္တပဲရဲ့လို့မိမိစိတ်ထဲမှာတည်တည်ချာချာနားလည်ထားရင်အဲ့ဒါလောက်အခြေခံသည်နော်ဒီတရားသူတရားမြတ်ကိုရအောင်ပို့ပေးနိုင်တဲ့အခြေခံဖြစ်ပါတယ်တဲ့ဒါတော့တရားအထုတ်တဲ့ပုဂ္ဂိုလ်များကငါတို့တော့တရားတွေမသိဘူးရဲ့လို့နော်ဟော အားငယ်စရာမလိုပါဘူးဒါမြတ်စွာဘုရားကိုယ်နဲ့ကပြောထားတာနော်ရုပ်တရားနံတရားဆိုတာကိုသိတယ်အဲ့ဒီယုံနံတရားဒီအနိစ္စဒုက္ခအနတ္တပဲလို့သိတယ်ဆိုရင်အဲ့ဒီအတိကလေးကအဲ့ဒီအတိကတိက္ခာတ္တိကိုခွာနိုင်တဲ့အခြေခံဖြစ်ပါတယ်ယုံနံလို့သိလိုက် လက်ခံလိုက်တာဒီပဲလေနော်ယုံနံကိုမသိဘဲနဲ့ခံနေတဲ့ရှိကတိက္ခာတ္တိကိုဘုသူတ္တနဲ့စပြီးအတိထဲမှာဘုသူတ္တထဲမှာနော်လက်ခံလိုက်တယ်ဆိုတာတစ်ဖက်ကိုခွာလိုက်တာပြောတာနော်မသိတော့ ဒါကြီးကိုဒါအတုံးအခဲဖြစ်နေတော်လကောင်းငါပိုင်ဖြစ်နေတော်လကောင်းအတ္တဖြစ်နေတော်လကောင်းဒီလိုဆွဲခဲ့တာဒါတော့ဩဒါကြီးကယုံနာဆိုပါလားလို့နော်မိမိကညံထဲမှာအတီထဲမှာပထမအရှိပြေးလက်ခံလိုက်တယ်အဲ့ဒါဒီပင်လည်းအတုံးအခဲငါပဲရဲ့လို့ငကောကယုံကြည်ထားတဲ့အတီကိုနော်တုတ္တမယညံနဲ့စပယ်တာပဲအဲ့ဒီယုံနာအတုံးခဲယုံနာဆိုတဲ့သဘောတရားကလည်းဘလို့လဲအတုံးခဲမပြောက်တာလားဆိုမဟုတ်ဘူးတဲ့အနေဆမမြဲတဲ့သဘောလက္ခဏာရှိတယ် ဒုက္ခဆင်းရဲတဲ့သဘောလက္ခဏာရှိတယ်အနတ္တကိုယ်ပိုင်အစိုးရအတ္တအမာကမဟုတ်တဲ့သဘောရှိတယ်လို့အဲ့ဒါလို့စိတ်ထဲမှာညံထဲမှာအတိညာဘုဒ္ဓတာထဲမှာ အခြေခံရရင် ထို့အခြေခံဒီပင်လျင်အထက်ထက်သောဝိပဿနာဉာဏ်တွေကိုတက်နိုင်ကြောင်းပါတဲ့အဲကြောင့်တချို့တချို့သောပုဂ္ဂိုလ်မျိုးကပြောတတ်တယ်ဒီလိုတော့တရားတွေနားမလည်ဘူးဘုရားမသိဘူးဘုရားဆိုအဲ့ဒီလိုပုဂ္ဂိုလ်မျိုးပါခဲ့ရင်ဘာမှအားငယ်စရာမရှိဘူးအခြေခံဉာဏ်ကနော် လုံးစုံဓမ္မအနိစ္စဒုက္ခအနတ္တဤ၍ဤမြကြားဘူးကတုတ္တလုံလောက်ပါတဲ့အဲ့ဒါလောက်ကြားဘူးရင်ဓမ္မတုတ္တတုတ္တမယညာနော်လုံလောက်ပြီတဲ့ဒီလောက်ကတော့ဒီတရားနာတဲ့ပြိဿထက်မှာဓာတ်ထစ်တော့တာမဲပုဂ္ဂိုလ်ကြီးပဲလို့ထင်ပါတယ်နော်ဒါကြောင့်မလို့အခြေခံကတော့နဲလာကြီးရဲ့လို့ဘာမှအားငယ်စရာမရှိပါဘူးနော်ယုံနာအဲဒီမိမိမှာရှိနေတဲ့ဟာယုံနာဘဲရဲ့ဆိုတဲ့အသိဉာဏ်လည်းအဲ့လောက်တော့ရှိကြတယ် ဟောဒီယုံနာဆိုတော့ဒီခန္ဓာကြီးဟာအနိစ္စဒုက္ခအနတ္တဆိုတာလည်းပဲမိမိတို့ရဲ့အတိညာနဲ့အဲ့ဒါလောက်တော့တုတ္တမြညာရှိကြတဲ့သူကြီးပဲဒါတော့ယုံနာဆိုတာကိုမိမိကတုတ္တမြညာနဲ့လက်ခံသိရှိထားတယ်ဒီယုံနာကလည်းအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုလည်းပဲအဲလက္ခဏာ၃ပါးရှိတယ်ဆိုတာကိုလည်းလက်ခံထားတယ်အဲ့ဒီလောက်လက်ခံထားတဲ့အတိညာသည်တုတ္တမြညာသည်တရားဒုတရားမြတ်ဥပဒနာဉာဏ်တွေကိုရနိုင်ရရနိုင်ကြောင်းထိုမှတစ်ဆင့်တရားဒုတရားမြတ်မဉ္ဇဉ်ဖွညာအရိယာ အဲမင်းများကိုရနိုင်ကြောင်းအခြေခံဖြစ်ပါတယ်တဲ့ဒါတော့အဲ့ဒီလောက်ကလေးနှလုံးသွင်းပြီးတော့မှယုံ nant တရားကိုမိမိကအခုလိုရှုမှတ်နေခြင်းဖြစ်ပါတယ်ရှုမှတ်တဲ့ခါမှာကတော့အချိန်ယူရပါတယ်အထူးသဖြင့်တမာတိထူထောင်တဲ့အခါလေးမှာပထမဆုံး2ရက်အဲတချို့3ရက်လောက်ထိကြာပါထပ်ပါတယ်နော်ဒါတော့အဲ့ဒီ3ရက်လောက်အဲညံအားထုတ်နေကြဇက်တိုက်ဆိုရင်တော့2ရက်လောက်ဆိုရင်စိတ်ကငြိမ့်တယ်သို့တော်လည်းပဲမိမိတို့ကဒီနေ့ကိုအစာထားလုပ်မယ်ဆိုရင်တော့သူ့ရဲ့သဘောတရားကိုမှနော် မီတာ100ပြည့်တဲ့ပုဂ္ဂိုလ်က finishing line ပေါ့နော်ကျိုးလင့်မှာကတ်ရက်လို့မရဘူးအပြည့်ပြိုင်တဲ့အခါသဘောပေါက်တယ်မို့လားနော်ဒီနေရာမှာဆုံးပြီဆိုပြီးတော့ဘယ်အပြေးသမားမှာဟောဒီအပြေးလိုင်းလေးမှာဘယ်သူမှကတ်ရက်လို့မရဘူးအဲ့ဒါတော့အချိန်လေးရရှေ့လိမ့်သေးတာပဲဒီအတိုင်းပဲနော် နေ့စဉ်ဘွားရမှနေတဲ့စိတ်ကအရှိန်ဆိုတာရှိတယ်အဲ့ဒီအရှိန်ကြောင့်မလို့စိတ်ကမတည်ငြိမ်မှုသဘောလေးတွေကနော်တရက်သုံးမဟုတ်နှစ်ရက်အဲတချို့ကြတော့သုံးရက်လောက်ကြတာတဖြည်းဖြည်းငြိမ်သွားတယ်အဲ့ဒီသူငြိမ်လာသည်နဲ့အမျှတမာရိဘက်ကနည်းနည်းနည်းနည်းပိုရလာတယ်ဒါကြောင့်နှစ်ရက်လောက်တော့အဲ့ဒါလိုရှိတတ်ပါတယ်ဒါတော့ဒီတရက်နှစ်ရက်ကိုမိမိဘက်ကတင်ပေးရပါတယ်ဘယ်ဟာမဆိုအသက်လစ်လာခြင်းအသက်ပြုလုပ်ခြင်းဒီစိတ်ပိုင်းရုပ်ပိုင်းဆိုင်ရာကတော့နော်အရှိန်တင်ပေးရပါတယ်ဒါကြောင့်မိမိအခုအထုတ်တဲ့ခါတွေမှာ ငါမှအတိညာလုံလောက်တဲ့အတိညာဘုသူတပါတယ်ဘာမှအတိညာမရှိလို့ငါတရားနှိမ့်စရာအကြောင်းမရှိဘူးလို့အဲ့ဒီလိုမျိုးသွားမတွေးပါနဲ့နော်ဘာရုပ်ဘာနာမဘာအိဋ္ဌဒုက္ခအနတ္တမမကြတဲ့ဒီအနောက်နိုင်ငံသားတွေတောင်မှဝိပဿနာဉာဏ်နဲ့တက်ကြသေးတာကိုမိမိတို့ကအစဉ်မယုတ်ဖလာကြားခဲ့ဘူးတဲ့ဘူးသားဓမ္မဘုသူတတွေအများကြီးရှိပါတယ်တကယ်လက်တွေ့နေမှာအထုတ်ဖို့လိုနေကြလို့ဒါတော့မိမိတို့ရအထုတ်တဲ့အပိုင်းလေးတွေမှာအဲ့ဒီလိုမျိုးစိတ်ချယုံကြည်စွာနဲ့နော် အထုတ်ကြပါဝိရိယလေးကိုတင်ပေးပါနော်ဒီဒီနောက်ဆုံးချင်းကနိုင်ဝေပဲကြာမှာဖြစ်တဲ့အတွက်ကြောင့်မလို့စိတ်တွေဝေဝါပြီးတော့မသွားပါစေနဲ့စိတ်နောက်ကိုမလိုက်ပါစေနဲ့နော်မိမိကဝိရိယနဲ့တတိနဲ့တင်ပေးထားပါအဲ့ဒါလိုထိမ့်ပြီးပြီဆိုလို့ရှိရင်တော့ဒီနေရိုင်းကလည်းပဲဘလောက်ပဲအာတဏံပြောပြောနဖာကျူးတက်ထားလို့ရှိရင်တော့နှာသီးနာတာနေပဲနောက်တော့ဆွဲတဲ့သူနောက်ကိုပါသလိုပဲနော်ဘလောက်ပဲရိုက်နေပြောပြောတဖြည်းဖြည်းနဲ့မိမိကရှုပံမှတ်ပံများလို့ရှိရင်ကြာတော့သူလည်းရိုင်းလာပါအဲရိုင်းကနေအရင်ဖြစ်လာပါလိမ့်မယ် gain အားလုံးတတိဝိရိယကောင်းကောင်းနဲ့ဆက်လက်ပြီးတော့